ဒီကနေ့သာသနာတော်နှစ်2564ခုကောဇာတကိ1382ခုရာဇူလာသန်း8ရက်ဥပုသ္တရနေ့2021ခုတလပိုင်း20ရက်ဗုဒ္ဓဟူးနေ့ညချမ်းခါကာလမှာစကိုင်းတိုင်းဒေသကြီးစကိုင်းမြို့ရွှေမင်းဝရက်ကွက်တစ္ဆာရွှေစီကျောင်းလိုက်တွင်မှာဓမ္မဒါနလှူရှင်များနဲ့တကွာ လိုင်းမော်ကနေတရားဒေသနာများကိုနှာယူကြီးညိုကြတဲ့တရားဓမ္မပေါင်းတော်ပေါင်းတို့အတွက်စနေတနင်္ဂနွေဥပုသ်နေ့ညစဉ်၈နာရီဓမ္မဒါနဓမ္မပူဇာတရားဒေသနာများဟောကြားခြင်းတရားဒေသနာများ နာယူကြခြင်းမြင့်မြတ်တဲ့ကုသိုလ်ကောင်းမှုကိုပြုကြတဲ့အခါကာလမှာဒီကနေ့ညဓမ္မဒါနအလှူရှင်များဖြစ်ကြတဲ့ ကွယ်လွန်သူမိဘနှစ်ပါးအားရည်စူး၍အကိုအမများအားအမှုထားလျက်ဒေါ်ချိုနွယ်သိပ်ဗဟန်းရန်ကုန်မြို့မှ58နှစ်ပြည့်ဝင်းနေအလှတကကြီးဥကြည်မောင်တကမာကြီးဒေါခင်စန်းနွယ်သာသမီမြေတစုခေါ်တဲ့ဇင်လန်းပဲခူးမြို့ကဓမ္မကြီးဒေါခင်စန်းတော်ရဲ့80နှစ်ပြည့်ဝင်းနေအလှတဲ့တရားကြီးဥစောလင်း ဒကမာကြီးဒေါခင်မြဆွေမိသားစုတောင်တကောရန်ကုန်မြို့ကဒကမာကြီးဒေါခင်မြဆွေရဲ့46နှစ်ပြည့်မွေးနေ့အလှနောက်ပြီးတော့မိဘများအမှုထား၍မမိုးစန္ဒာနှင့်တငယ်ချင်းများမွေးနေ့အလှရန်ကုန်မြို့တဲ့နောက်ပြီးတော့နှစ်ဖက်မိဘများအမှုထား၍ဥရွှေပင်ဒေါ်ဝင်းဝင်းကြည်မိသားစုစံကြောင်ရန်ကုန်မြို့က ဒကမာကြီးတော်ဝင်းဝင်းကြည်ရဲ့မွေးနေ့အလှနောက်ပြီးတော့ဘုန်းတို့ဒကမာကြီးတော်တတ်တညွန့်မိသားစုရန်ကင်းမြို့နယ်ရန်ကုန်မြို့တဲ့ဒီမိသားစုတို့ရဲ့ဓမ္မဒါနဓမ္မပူဇာကိုအနုမောဒနာဖြစ်စေဖို့ဘုန်းဘုန်းတို့ဖတ်ကြားပြပါเนาะအဲ့တော့ဒီကနေ့ညနာယူကြည်ညိုကြရမယ်တရားဒေသနာကမင်္ဂလာတရားတော် အပိုင်း14နော်ဓမ္မစရိယာစဒါနင်စဓမ္မစရိယာစညာတကနင်စသင်္ကဟောအနာဝိဇာနိကမာနိဧတံမင်္ဂလမௌတမမင်္ဂလာတရားတဝက်နီးပါးရောက်လာပြီနော်သုံးတန်စေတနာဖြူစင်တန်းလို့ပေကံဝေမျှလှူနိုင်စေ ကိုနှုတ်စိတ်ကြံမမိုက်မားနဲ့သူစရိုက်တရားကိုကျင့်ပါလေဆွေမျိုးတွေကို ပြင်မထားနဲ့သင်္ဃာတရားနဲ့ချီးမြှောက်လေတန့်စင်ပြမျိုး လူလူကျိုးတေဘိုးဆောင်ရွက်စီအဲ့ဒါမှဗုဒ္ဓဘာသာကမ္ဘာမင်္ဂလာတွေတဲ့ဆရာကြီးတကုံဥထုံးမြင့်ဒီကထာလေးကိုမြန်မာမှုပြုတ်တာအလွန်ကောင်းပါနော်သုံးတန်စေတနာဖြူစင်တန်းလို့ပေကံဝေမျှလှူနိုင်စေ ဟိုတနေ့ညကဒါနအကြောင်းပြောခဲ့ပြီနော်ဒီကနေ့ကိုနှုတ်စိတ်ကြံမမိုက်မှားနဲ့ဓမ္မစရိယာစမင်္ဂလာအကြောင်းပြောကြရအောင်ဟုတ်လားအဲ့တော့ဘုံဘုံတို့မင်္ဂလာတရားခြေခံကစပြီးတော့ဆက်ဆက်မှုလေးရှိအောင်နည်းနည်းလေးအာယုံပြုကြည့်နော်နေစဉ်တောင်ကြီးကလေးဘဝ အရေးပါတဲ့မင်္ဂလာတရားလူမိုက်ကိုမပေါင်းဖို့ပညာရှိသူတော်ကောင်းကိုပေါင်းမိဖို့တန်ဖိုးရှိတဲ့အရာတန်ဖိုးမရှိတဲ့အရာကိုခွဲခြားနားလည်ပြီးတော့တန်ဖိုးရှိတဲ့အရာတွေကိုမျက်နှိုးတက်ဖို့တန်ဖိုးထားတက်ဖို့ပူဇော်သင့်တဲ့အရာတွေကိုပူဇော်နိုင်ဖို့ဒါစပြီးတော့မြတ်စွာဘုရားဟောနော်အဲဒီကစပြီးတော့ဘယ်ရောက်လာတော့တင့်တင့်လျှောက်ပတ်တဲ့ရတ္တေတာမှာနေရမယ် ရှေးဘုံရှေးကံကုသိုလ်ကောင်းမှု ပြုခဲ့တဲ့ပုဂ္ဂိုလ်ဖြစ်ရမယ်မိမိရဲ့ကိုယ်နှုတ်စိတ်မိမိဘဝမိမိခန္ဓာမိမိစိတ်ကို အကောင်းဆုံးထားနိုင်တဲ့ပုဂ္ဂိုလ်လည်းဖြစ်ရမယ်ဟုတ်လားနောက်ပြီးတော့ပညာသင်တဲ့အရွယ်အသိပညာတတ်ပညာတွေကိုစုံအောင်နားလည်အောင် သင်ယူရမယ်ဘာဟုတ်သစ္စင်္စသိပ္ပင်္စဝိနယောစသုတိခိတော လူကျင်ဝေလူစည်းကမ်းကိုလိုက်နာကျင့်သုံးနိုင်ရမယ်။စကားကောင်းတွေကိုလည်းပြောဆိုတတ်ရမယ်။အဲ့ဒီကနေလာလိုက်တာမာတာပိတုဥပဋ္ဌာဏပုဒ္ဒဒါရတသင်္ဃဟောအနာကုလာစကမန္တာမိဘတွေကိုပြုစုလုပ်ကြွေးရမယ်ဝတ္တရားကြည်ရမယ်မိမိသားမယားမိမိမိသားစုပေါ်မှာလည်းဝတ္တရားကြည်ရမယ်မေတ္တာစေတနာနဲ့ချီးမြှင့်ထောက်ပံ့မှုပြုနိုင်ရမယ်ဟုတ်လား ပြီးတော့ဘာတော့အနာကုလာစကမ္မန္တာဘဝမှာမရှုပ်အောင်လဲနေရမယ်အဲ့ဒီမင်္ဂလာလေးလည်းမမေ့နဲ့ဟုတ်လားအဲ့ဒါပြီးတော့မှခုဒီရောက်လာနော်ဒါနင်စဓမ္မစရိယာစတော့ဒါနအကြောင်းပြောခဲ့ပြီဓမ္မစရိယာအကြောင်းကိုဒီကနေ့ပြောကြရအောင်နော်ဓမ္မစရိယဆိုတာတရားကျင့်တာကို ပြောတာအဲ့တော့ဒီနေရာမှာတရားကျင့်တယ်ဆိုတာကိုခွဲခြမ်းပြီးတော့နားလည်ရမယ် တရားကျင့်တယ်ဆိုတာဒီနေရာမှာဒုစရိုက်တရားကိုရှောင်ကျင်တာကိုပြောတာဒုစရိုက်တရား10ပါးအလုံးနားလည်ထားကြပြီသားသူတစ်ပါးသက်တတာသူတစ်ပါးပစ္စည်းမတရားယူတာကာမကိစ္စဖောက်ပြန်တယ်ကာယဒုစရိုက်3ပါးဟုတ်လားလိန်ညာတဲ့စကားကိုပြောတာဂုံစကားကိုပြောတာကျမ်းတဲ့စကားကိုပြောတာတန်ဖိုးမဲ့တဲ့စကားတွေကိုပြောတာဝစီဒုစရိုက်၄ပါးအဘိဇ္ဇာပြဘာရမိစ္ဆာဒိဋ္ဌိ တို့ဘာပစ္စည်းမတရားလိုချင်နေနော်တို့ဘာကိုဆင်းရဲစေလိုတယ်မှားယွင်းတဲ့အယူဆတွေရှိနေတယ်မနောဒုစရိုက်၃ပါးအဲ့ဒီဒုစရိုက်တရား10ပါးကိုရှောင်တာကိုပဲသူစရိုက်တရားလို့ခေါ်တာတဲ့ဒါလေးကို လေးလေးနက်နက်စဉ်းစားသေးခြင်းသူစရိုက်ဆိုတာဒုစရိုက်ကို ရှောင်လိုက်တာကိုပြောတာအဲ့တော့ तू ကဘာလဲ မဟုတ်တာကိုမလုပ်တာပေါ့နော်မဟုတ်တာမလုပ်တာကိုက ဟုတ်တာလုပ်ရရောက်သွားတာဟုတ်လားသူစရိုက်ရဲ့အတိတ်ပဲလေးကိုအဲ့လိုနားလည်ရမယ်သူစရိုက်ဆိုတာဒုစရိုက်တရားကိုရှောင်လိုက်ရင်သူစရိုက်ဖြစ်သွားတာဟိုတီးသန့်သူ့မှာဘယ်တရားလို့ပြတရားရှိသလားဆိုတာလေးကိုစီစစ်ကြည့်လိုက်နော်သူများတက်ကိုမတက်ဘူးဆိုတာသူစရိုက်ဖြစ်သွားတာ တရားလမ်းကြောင်းလေးသဘာဝကြကြလေးဘယ်သူ့မှမထိခိုက်ဘဲနဲ့ကိုယ့်ကိုလည်းမထိခိုက်စီဘဲနဲ့တကယ်ကို ကောင်းကောင်းမွန်မွန်ပုံမှန်နေထိုင်သွားတဲ့သဘောလေးဟုတ်လားတရားစဉ်းစားနော်ဒါကြောင့်ဓမ္မစရိယဆိုတာသူစိတ်တရား10ပါးကိုကျင့်တာသူစိတ်တရား10ပါးဆိုတာကတခြားသီးသန့်ကြီးဘုံဘုံတို့တွေးမိနေမှာဆိုလို့ဒုစရိုက်တရား10ပါးကိုရှောင်လိုက်တာကသူစရိုက်တရား10ပါးဖြစ်သွားတာ အဲ့ဒီဒုစရိုက်တရား10ပါးကိုပဲဘုံမတို့အကုသလကမ္မပဋ္ဌတရား10ပါးလို့လည်းသုံးတယ်အပေလမ်းကြောင်းကြီးဖြောင်းနေတယ်ပေါ့အကုသလကမ္မပဋ္ဌလမ်းကြောင်းကြီးကဖြောင်းနေတယ်ဘယ်ရောက်မဲ့လမ်းတော့အပေလေးပါးကိုရောက်မဲ့လမ်းအဲ့ဒီလမ်းကိုရှောင်လိုက်တာကိုပဲဒီနေရာမှာဓမ္မစရိယလို့ပြောတာအဲ့တော့ဘုံဘုံတို့တရားကျင့်တယ်ဆိုတဲ့နေရာမှာနောက်ပိုင်းမှာဝိပဿနာတရားသတိပဋ္ဌာန်တရား ချိုးချံတဲ့တရားတပ်ဘောစဗြဟ္မစရိယံစအရိယသစ္စာနာဒတနံလာမှာနော်အဆင့်မြင့်တဲ့တရားတွေကလာမှာဒါကြောင့်ဒီနေရာမှာတရားကျင့်တယ်ဆိုတာဘာလဲဒုစရိုက်တရားတွေကိုရှောင်တာပြောရရင်မတရားတာကိုရှောင်တာမတရားတာကိုမကျင့်တာအခုဒီမင်္ဂလာတရားနဲ့ပြည့်စုံအောင်နေမဲ့ပုဂ္ဂိုလ်ဟာတဖြည်းဖြည်းနဲ့ကြီးလာပြီလူလောကမှာကျင့်လဲကျက်စားနေပြီဟုတ်လား လူလောကမှာကျင်လဲကျက်စားနေတော့ဒီမင်္ဂလာတွေနဲ့ပြည့်စုံအောင်ကိုယ့်ဘဝလေးကိုဖြောင်ဖြောင်တန်တန်လေးသွားဖို့မြတ်စွာဘုရားကဒါတိုက်တွန်းနေတော့တာဟုတ်လားနှမျောဝန်တုမှုမေစရိယတရားကိုတအားပြီးတော့ပေးနိုင်ရမယ်ဝေနိုင်ရမယ်ဒါရင်လားမကဘူးမတရားတဲ့လမ်းကြောင်းကိုမလျှောက်နဲ့မတရားတာကို မလုံနဲ့အတ္တမကိုမကျင့်နဲ့အတ္တမကိုမကျင့်ခြင်းသည်ပင်လည်းဓမ္မကိုကျင့်ခြင်းပဲဟုတ်လားရှင်းတယ်နော်အတ္တမကိုမကျင့်ခြင်းသည်ပင်လည်း ဓမ္မကိုကျင့်ခြင်းပါအဓမ္မဆိုတာဒီနေရာမှာပါတော့ဒုစရိုက်တရား10ပါသို့မဟုတ်ကုသလကမ္မပဋ္ဌအကုသလကမ္မပဋ္ဌတရား10ပါဒါတွေကိုရှောင်တာကိုအဲ့ဒါဓမ္မစရိယလို့ခေါ်တယ်ဒါတွေကိုရှောင်လို့ရှိရင်အလွန်ကြီးမားတဲ့အကျိုးကျေးဇူးတွေရတယ်ဒါကြောင့်သူဒီမင်္ဂလာဖြစ်တယ်တော့ဒီဓမ္မစရိယနော်အဓမ္မကိုရှောင်ကျင်ခြင်းဒုစရိုက်တရားကိုရှောင်ကျင်ခြင်းဟာဘလို့အကျိုးကျေးဇူးရှိတော့အဲ့ဒါကိုသိကျင်ရင်ဒုစရိုက်တရားတွေကိုကျင့်သုံးရင် ဘလို့ဆိုးကျိုးတွေဘလို့ဒုက္ခတွေတွေ့နိုင်နှုံဆိုတာကိုကြည်ချင်းအဖြစ်အဲ့ဒါကိုရှောင်လိုက်ခြင်းဟာဘလို့အကျိုးရှိတယ်ဆိုတာကိုတစ်ဆက်တည်းနားလည်သွားမယ်ဟုတ်လားဘုံဘုံတို့ဒုစရိုက်တရားတွေကိုပြုတ်မယ်ဆိုလို့ရှိရင်ဘေးလေးမျိုးတင့်နိုင်တယ်ဘေးလေးမျိုးကိုယ်တန်တန်ကိုရောက်လာနိုင်အဲ့ဒီဘေးလေးမျိုးကဘာလဲအတ္တနုဝါဒဘေးတဲ့ကိုကိုကိုဆွဆွဲတာဟုတ်လားကိုမဟုတ်တာလောက်တာကြီးကိုမကောင်းတာကြီးကိုတိတာဆိုတော့ကိုစိတ်ကကိုကိုကိုအထင်မကြီးဘူး ကိုကိုကိုဆွဆွဲနေတာဒါအလွန်ခံရခက်တဲ့အလွန်ဆင်းရဲတဲ့ဘေးတစ်မျိုးနော်လူရှိသူရှိမှာဘလို့ဟန်နဲ့ပန်းနဲ့ဘလို့ပဲနေနေမဟုတ်တာလောက်ထားတယ်ဆိုလို့ရှိရင်သူဒီပင်လည်းသူ့ဘက်မှာမရှိဘူးဘလောက်ဝမ်းနေစရာကောင်းတော့ဟုတ်လားအဲ့ဒါကိုအတ္တနုဝါဒပဲလို့သုံးတယ်နော်ရှောင်လို့မရဘူးနော်မဟုတ်တာလုံးမိရင်မဟုတ်တာပြောမိရင်မဟုတ်တဲ့အကြံတွေကြံမိလို့ရှိရင်အဲ့ဒါကိုကိုကိုအထင်ကြီးလို့မရဘူး ကိုကိုကိုလေးစားလို့မရဘူးကိုကိုတန်ဖိုးထားလို့မရဘူးနော်အဲ့ဒီဥစ္စာကတစ်ချိန်မှာသူများသိပြီဆိုရင်အဲ့ဘာဖြစ်မလို့ပရာနုဝါဒဘေးတဲ့ဟောပညာရှိသူတော်ကောင်းတို့ရဲ့ကဲ့ရဲ့ရှုံချတဲ့ဘေးအရှက်တကွဲအကျိုးနဲ့ဖြစ်ရတဲ့ဘေးဟုတ်လားဒါရင်လားဆိုတော့မကဘူးတဲ့ကိုယ့်ရဲ့ပြစ်မှုကကြီးရင်ကြီးသလောက်အခက်မသိရင်မင်းပြစ်ဆိုးတံလဲတင့်တက်တယ်အဲ့ဒါကိုဒန္တာဘေးလို့သုံးတယ်ငွေဒဏ်ကျိန်ဒဏ်ထောင်ဒဏ် ဟုတ်လားနောက်ဆုံးဘေးရတော့ तू ကအလွန်ကြောက်စရာကောင်းတယ်အဲ့ဒါကဘာလို့ဆိုတော့ဒုက္ကတိဘေးတဲ့ဒုသရိုက်တရားတွေနဲ့ပျော်မွေ့ပြီးတော့နော်ဘဝတစ်ခုမှာနော်တန်ဖိုးမဲ့နေသွားမယ်ဆိုလို့ရှိရင်အဲ့ဒီဘဝအဆုံးသတ်တာနဲ့အဲ့ဒီပုဂ္ဂိုလ်ဟာမကောင်းတဲ့ဘဝတွေကိုရောက်သွားတတ်တယ်ဟုတ်လားဒုစရိုက်တရားနော်ခုနပြောခဲ့ပြီလမ်းကဖြောင်းနေတယ်ဘေကိုသွားတဲ့လမ်းတော့အပေဘုံကိုသွားတဲ့လမ်းဟုတ်လားဒါကြောင့်မို့လို့ ဒီဓမ္မစရိယာဒုစရိုက်တရားကိုရှောင်ကျင်ခြင်းရဲ့အကျိုးကျေးဇူးကိုသိကျင်တယ်ဆိုရင်ဒုစရိုက်တရားကိုမရှောင်ကျင်လို့တွေ့ရကြုံရမယ်အကျိုးမဲ့ဆင်းရဲဒုက္ခတွေကိုဘုံဘုံတို့မြင်ကြည့်ရမယ်အဲ့ဒါမြတ်စွာဘုရားဘယ်နှမျိုးဟောတော့၄မျိုးဟောတယ်နော်အတ္တနုဝါဒဘေကိုကိုကိုဆွဆွဲတယ်ပရဏုဝါဒဘေသူတော်ဘာကကိုကိုဆွဆွဲတာကိုခံရတယ်ဒန္တဘေမင်းဘေဆိုတာတင့်တက်တယ်ဒုက္ကတိဘေမကောင်းတဲ့ဘဝကိုရောက်တတ်တယ်ဟုတ်လားအဲ့ဒါကို တပြေကံဆရာဘုရားကြီးကစံပုံလေးစီတယ်ကိုကိုဆွဆွဲသူလဲပြစ်တင်ဒံဝင်တွေ့냐အပယ်လာ၄ပါးဘေးကြီးရှောင်တဲ့ဘေးကြီးလေးမျိုးကိုရှောင်နိုင်ဖို့အတွက်ဒုစရိုက်တရားကိုရှောင်ရမယ်အဲ့ဒီဒုစရိုက်တရားကိုရှောင်တာကိုပဲဒီနေရာမှာဓမ္မစရိယတရားကျင့်တာလို့ပြောတာဟုတ်လားအဲ့တော့ဘုံဘုံတို့ရိုးရိုးလေးနားလည်ရမယ်မဟုတ်တာမလုပ်ဘူးမဟုတ်တာမပြောဘူးမဟုတ်တာမတွေးကြံဘူးဆိုရင်မကောင်းမှုကင်းတဲ့အတွက်ကြောင့် အဲ့ဒီပုဂ္ဂိုလ်ဟာချမ်းသာတယ်ဒီဘေးကြီးလေးမျိုးဝေးလို့ချမ်းသာတယ်ကိုကိုကိုကျင့်တတ်တယ်ကိုကိုကိုလေးစားတယ်တန်ဖိုးထားတယ်ပဝန်းကျင်ကလည်းကိုကိုလေးစားလိုက်မယ်တန်ဖိုးထားလိုက်မယ်ဟုတ်လားနောက်ကြောင်းလည်းအေးတယ်စိတ်တန့်တယ်နေရထိုင်ရတာဒုက္ခတိဆိုတာကိုနဲ့ဘာမှမဆိုင်ဘူးဒုစရိုက်တရားကင်းရှင်းတဲ့ပုဂ္ဂိုလ်အတွက်ဟုတ်လားစဉ်းစားနော်ဒါကြောင့်ဒုစရိုက်လို့ပြောလို့ရှိရင်လည်းပဲအာတို့တော့မရှိပါဘူးလို့မထင်နဲ့တခါတလေ အ ਨੇ ဆုံးဝစီဒုစရိုက်ထဲမှာတံဖတ်ပလပတွေနော်ကိုနှုတ်ကထွက်ထွက်နေတာတွေရှိတတ်တယ်ဒေါသအလျော်စွာဖုဒဝါစာတွေဖြစ်တတ်တယ်လောဘဒေါသမောဟအလျော်စွာပိတုနာဝါစာတွေလည်းဖြစ်တတ်တယ်ဟုတ်လားအဲ့ဒါဆိုရင်ဒါဒုစရိုက်တရားတွေဖြစ်တယ်နော်ဒါကြောင့်မလို့ဝစီဒုစရိုက်ကိုတတိထားရနော်ဝစီဒုစရိုက်ဒီနှုတ်ကလေးကိုစောင့်စည်းရမယ်ဟုတ်လားအဲ့ဒါကိုစောင့်စည်းနိုင်လို့ရှိရင်ကိုယ့်ကိုကျင့်တတ်တယ်အဲ့ဒါအလွန် ကောင်းတဲ့အဆင့်မြင့်တဲ့ချမ်းသာခြင်းပဲအဲ့ဒါမြတ်စွာဘုရားကအနဝိဇ္ဇဒုက္ခဒါဟာအပြစ်ကင်းတဲ့ချမ်းသာနော်ပိုင်ဆိုင်လို့ခံစားရလို့လောကီစည်းသိမ်းပိုင်ဆိုင်မှုအာကြီးလို့ခံစားရရပြီးပြီလို့ခံစားရလို့နော်ဖြစ်တဲ့ချမ်းသာနဲ့ဘာမှမဆိုင်ဘူးဒီချမ်းသာပို့ပြီးတော့အဆင့်မြင့်တယ်တန်ဖိုးရှိတယ်ဒါကြောင့်မြတ်စွာဘုရားပပနာ အကရဏံဒုက္ခံလို့ဟောတာပေါ့ပပနာမကောင်းမှုကိုအကရဏံမပြုတ်ရခြင်းဒီဒုက္ခံချမ်းသာတယ်မကောင်းတာမလုပ်ရတာကိုက ချမ်းသာတယ်တဲ့ဒါကြောင့်ဓမ္မစရိယမင်္ဂလာကိုဘုံဘုံတို့အရေးထားပြီးတော့ဘဝမှာကျင့်သုံးနိုင်ဖို့လိုတယ်ပေါ့နော်ဒါဟာကြီးပွားခြင်းချမ်းသာခြင်းပြည့်စုံခြင်းရဲ့အကြောင်းတရားဖြစ်လို့သူ့ကိုလည်းပဲမင်္ဂလာတရားဆိုတော့မြတ်စွာဘုရားဟောတာတော့ဒီကနေ့ညဒီဓမ္မစရိယဆိုတဲ့မင်္ဂလာနဲ့ပတ်သက်ပြီးတော့ဓမ္မဆန့်ကျင်ဘက်အဓမ္မဓမ္မနဲ့အဓမ္မရဲ့သဘောတဘာဝလေးတွေကို တော့ထင်ရှားအောင်ပြထားတဲ့ဇတ်တော်နှစ်ပုတ်လောက်ပုံပုံပြောမလို့စီစဉ်ထားတယ်။နော်ဓမ္မစရိယမင်္ဂလာနဲ့ပတ်သက်ပြီးတော့နော်စာတော်ကဒါနနဲ့ဓမ္မစရိယပေါင်းပြောမလို့ကိုင်းပါလေမင်္ဂလာတစ်ပါးစီတစ်ပါးစီမှလည်းပဲနော်ပြောเสียရကြည်ကြဲပြက်ပြက်နေရှိပါတယ်ဆိုပြီးတော့ဘုံဘုံတို့တစ်ပါးစီပဲပြောလိုက်တယ်။ဒါပေမဲ့တချို့မင်္ဂလာတွေတော့နှစ်ပါးတွဲလာတာတွေလည်းရှိမယ်ပေါ့နော်။အဲ့တော့ဘုံဘုံတို့ ဒီနေရာမှာဇတ်တော်လေးနှစ်ပုဒ်ကိုနော်ဘုံဘုံတို့ရွေးချယ်ထားတယ်ပထမရွေးချယ်တဲ့ဇက်ကပါလဲဆိုတော့ဓမ္မပါဠိဇတ်တဲ့လူတိုင်းကြားဖို့ပါတယ်သူ့ဘာဖြစ်လို့ဘုံဘုံတို့ပြောကျင်တာတုံးဆိုတော့ဓမ္မရဲ့စွန့်ရည်တတ္တိကို စိတ်ထဲမှာနော်ပုံမူကျေပြန့်စွာနားလည်မိစေဖို့ဟုတ်လားဓမ္မဟာအလွန်တရာမှကြီးမားတဲ့စွန့်ရည်ရှိပါလားအလွန်မှစမ်းကြယ်ပါလားနဲ့နဲပါလားဆိုတာလေးကို တွေးမိစေဖို့ ဇတ်တော်နာမည်ကဓမ္မပါဠိနော်ဓမ္မပါဠိဆိုတရားကိုစောင့်သူပေါ့တရားစောင့်သူဆိုတာမတရားတာကိုမလုပ်သူလို့အဓိပ္ပာယ်ရတယ်ဟုတ်လားတရားတာနဲ့မတရားတာနဲ့ကနော်ကြောချင်းကတ်နေတယ်လို့ပဲနော်ဟိုဟာမလုပ်တာနဲ့မကောင်းတာမလုပ်တာနဲ့ကောင်းတာအလိုလိုဖြစ်သွားတာဟုတ်လားတော့ဒီဇတ်တော်ကိုဘာကြောင့်မြတ်စွာဘုရားဟောရတာတုံးဆိုတော့မြတ်စွာဘုရားဖျားဖြစ်ပြီးကသာ ဖခင်လည်းတော့သုတ္တောဒနာမင်းကြီးရှိရာကပိလိကိုရှင်တော်တော်ကိုကြွကြွတော့ဟိုအရက်စကားလေးပြောရမယ်ဆိုရင်တော့တာဖာနှစ်ယောက်စက်မိဆက်ရာစကားပြောကြတဲ့သဘောပေါ့နော်သုတ္တောဒနာမင်းကြီးကဘာရှောင်းလို့ဆိုတော့တာတော်ဗျာတဲ့တာတော်ဗျာတောထွက်ပြီးတော့တရားကျင့်တော့နတ်တွေကသူ့ကိုလာပြောကြတယ်တဲ့နော်တိတ္ထမင်းသားကတော့သေပြီချို့ကြံချွေတာလုံးအာကြီးလို့သေပြီတကယ်လဲတချို့နတ်တွေကသေတယ်လို့ထင်တာ အဲ့တော့တင်သားသေးပြီလို့လာပြောကြတော့တပည့်တော်ကမယုံဘူးတဲ့ငါသားဖះမဖြစ်ဘဲနဲ့မသေးဘူးသူတို့ပြောတာကိုမယုံဘူးတဲ့စိတ်လည်းမစင်ရဲဘူးဟုတ်လားအဲ့ဒီစကားကိုရှောက်တော့မြတ်စွာဘုရားမင်းကြီးတဲ့အခုမှသာလေမင်းကြီးဟာနော်တင်သားသေးတယ်ဆိုတာကိုမယုံဘူးလို့ပြောခဲ့တာမဟုတ်မယုံကြည်ခဲ့တာမဟုတ်ရှင်းတော့ကလည်းမယုံခဲ့ဘူးလို့အဲ့ဒါလိုလေးနေတန်းလေးခြီးပြီးတော့ ဒီဓမ္မပလဇတ်ကိုဟောတယ်ဒါတခုသောဘဝတုန်းကဘုန်းတော်ဘုရားလောင်းကြီးကနော်အလွန်ချမ်းသာကြွယ်ဝတဲ့ပုံနာမျိုးမှာလူသွားပြီးတော့ဖြစ်တယ်အရွယ်ရောက်လာတဲ့အခါကျတော့မိဘတွေက တက္ကသိုလ်ပြည်ကိုပညာသင်စေလွတ်တယ်ကိုယ်စီမှာကိုယ်သင်ပေးလို့ရပါတယ်ဒါပေမဲ့လို့အဝေးကိုသွားတင်တဲ့အခါပို့ပြီးတော့ကျိုးနှုံမှုရှိအောင်ပညာကြိုးစားအောင်ပို့ပြီးတော့လည်းပညာစုံဖို့ပေါ့လေ တက္ကသိုလ်ပြည်ကိုလွတ်တယ်အဲ့ဒါနဲ့ဘုရားလောင်ကတိတပမောကဆရာကြီးဒီမှာပညာရှင်တို့တောက်စုဟုတ်လားဒီလိုနဲ့တနေ့မှာဘာဖြစ်လာတော့ဆိုတော့အဲ့ဒီတိတပမောကဆရာကြီးရဲ့ตาအကြီးဟာကွယ်လွန်နေစာရောက်တယ်တဲ့အဲ့ဒါနဲ့အကုန်လုံးဝိုင်းပြီးတော့ငိုကြယိုကြနောက်အချင်းကြတဲ့ခါကျတော့အတုပခြားကြចောင်းသားတွေကလည်းဝိုင်းငိုကြခင်မင်ရင်းနှီးနေတာကို ဒါပေမဲ့ဘုရားလုံးကတော့ငိုတယ်လို့မရှိဘူးတဲ့သူ့စိတ်ထဲမှာအံ့ဩနေတယ်သူ့ရဲ့အမူအရာလည်းအံ့ဩတဲ့အမူအရာပေါက်နေအဲ့ဒါနဲ့ तू ကအံ့ဩနေတယ်လို့သူ့ကိုလည်းပဲဘေးကလူတွေကအံ့ဩနေတယ်ဒီလူကဘာလို့မငိုတာတော့ဒီเจ้าသားအဲ့ဒါနဲ့ဆရာကြီးတွေခေါ်သွားပြီးတော့ဘာဖြစ်လို့မငိုတာလဲလို့မေးကြတော့ငါတို့ဒီမှာဒီလိုအရွယ်ငယ်ငယ်မသေးဘူးဒီကဘာဖြစ်လို့သေးတာတော့အဲ့လိုပြောတဲ့အခါကျောင်းသားတွေကလည်း အံ့ဩပြီးတော့ဟောလူဆိုတာနော်တေမျိုးတေမျိုးမှာမှဘယ်ချိန်တေမဲလို့ဘယ်သူမှမသိနိုင်ဘူးငယ်ငယ်ကြီးကြီးဘယ်ရွယ်မျိုးမဆိုတေနိုင်တာပဲအဲ့တော့သူတို့ရဲ့အနေထားသူ့ရဲ့အနေထားပို့တော်အံ့ဩစရာကောင်းနေသေးတယ်အဲ့တော့သူကလည်းအခိုင်အမာပြောတယ်ဒါငါအံ့ဩတယ်ငါတို့ရွာမှာဆိုလို့ရှိရင်ဒီလိုအရွယ်မသေးဘူးတေချိန်ကြမှာပဲတေတယ်အဲ့ဒါမယုံနိုင်ဘူး ဒါပေမဲ့ဘုရားလုံးဒီလူလင်လေးရတယ်ခိုင်ခိုင်မာမာပြောနေတော့တိတာပမောကဆရာကြီးကဒါတော်တော်ထူးဆန်းတဲ့ကိစ္စသူသားကြောင့်ဖြစ်တဲ့တောကတောင်သူရော့သွားတယ်အဲ့ဒါနဲ့သူလည်းပညာရှိတယောက်ဆိုတော့ငါဒီအကြောင်းကိုသိအောင်စုံစမ်းမယ်ဆိုပြီးတော့စိတ်ရိုးတွေပါတွေရအောင်ရှာ ခွေရိုးလေးတွေစိတ်ရိုးလေးတွေရအောင်ရှာအဲ့ဒါလေးကိုအိတ်ထဲထည့်ပြီးတော့အဲဘုရားလောင်းရဲ့ဇာတိရွာကြီးကိုသွားအဲ့ဓမ္မပါလာရွာကြီးကိုဟုတ်လားဟိုရောက်တဲ့ခါကျတော့ဘုရားလောင်းရဲ့ နော်ခမဲတော်အိမ်ကိုမေးပြီးတော့သူကအဲ့ဒီမှာ အကြီးမှုဆိုတော့ရွာလူကြီးဆိုတော့အဲ့ဒီအိမ်ရောက်သွားဘာကိစ္စတော့ပြောတဲ့အခါကျတော့ကဲငါပြောရမယ့်စကားဝန်းနေစီအားနော်မျက်ရည်တော့ထိမ့်ညအခုတင့်ရဲ့သားဓမ္မပါလာတတို့သားသေပြီအဲ့ဒါကြောင့်မို့လို့ဒီမှာ သူ့ရဲ့အယိုးငါယူလာခဲ့တယ်အိထေကအယိုးတွေထုတ်ပြတယ်အဲ့လိုထုတ်ပြတဲ့အခါကျတော့ ကမဲတော်ကြီးကဖះလောင်းရဲ့ဖခင်ကြီးကလက်ခုလက်ဝါးတီးပြီးတော့ရေအေးတဲ့မဖြစ်နိုင်ဘူးဆရာကြီးဒီဥစ္စာဆရာကြီးစိတ်ရိုးတို့ခွေးရိုးတို့ယူလာတာပဲဖြစ်မယ်ကျွန်ုပ်သာဓမ္မပါဠိသိတယ်ဆိုတာဘလို့မှမဖြစ်နိုင်ဘူးကျွန်ုပ်တို့အမျိုးမှာငငယ်ရွယ်ရွယ်တရိုးထုံးတာမရှိဘူးဘေးကလည်းလူတွေစူးစူးစူးစူးရောက်လာပြီးတော့ပြုံးစီစီနဲ့ရေကြမောကြဆရာကြီးကိုလှောင်တယ်လို့ဖြစ်နေတာပေါ့နော် အဲ့ဒါနဲ့ဆရာကြီးကလည်းအံ့ဩပြီးတော့ဒါတကယ်ခိုင်မာလို့ပြောနေတာနားလေသွားတော့ဘာဖြစ်လို့ဆရာကြီးတို့အမျိုးမှာငငယ်ရွယ်နဲ့မသေးကြရတာတော့အဲ့ဒါလို့မေးတော့မှဘုရားလောင်းကသူတို့အမျိုးငငယ်ရွယ်ရွယ်မသေးခြင်းရဲ့အကြောင်းတရားတွေကိုဂါထာပေါင်းများစွာနဲ့ပြောပြတယ်အဲ့ဒါကိုဘုံဘုံရွတ်ပြမယ်နော်ပြမနာပုံနာဒေတရာတင်ဒီဝတံသောက်တရားသောတက်ရှိကြောင်းအကျင့်သည်ဂိမ်းအဘယ်နည်း ကိမ့်ပါဏဗြဟ္မစီယံဘယ်မြည်သောမြတ်သောကျင့်ကိုစရိယံကျင့်သုံးအပ်သည်အယံဝိပါကောဤအသက်ရှိခြင်းအကျိုးသည်ကိတ္တသူစိတ်နတာကောင်းစွာကျင့်ရသောအပေမြေသောကျင့်၏ဝိပါကောအကျိုးနီပုံနာကြီးတဲ့သင်တို့စောက်တည်ထားတဲ့အသက်ရှိကြောင်းကျင့်ဆိုတာဘာတော့သင်တို့ကျင့်တဲ့မြတ်သောကျင့်ကဘာတော့ဘလို့ကျင့်တွေကိုကျင့်တာတော့ဒီလိုအသက်ရှိခြင်းဆိုတဲ့အကျိုးရလက်ကိုရသွားစေတဲ့ကောင်းကောင်းကျင့်ထားတဲ့အကျင့်ဆိုတာဘလို့အကျင့်တော့ ပြမနာပုံနာအခါဟိဖြေကြပါလောကတမယေဖဲကြောင့်လင်တုံမှန်တင်တို့သည်ကုလေအမျိုး၌တရာသူငယ်တို့သည်နမီရေမတေကုန်သနည်းဘာကြောင့်သင်တို့အမျိုးမှာငငယ်ရွယ်နဲ့မသေးတာတော့အဲ့ဒီတော့မှဘုရားလောင်းကအကျေတင်ဝင်ပြောပြတယ်တဲ့အာရှရိယဆရာမယံငါတို့သည်ဓမ္မဒါနသီလစရှိသောတရားကိုစရာမအကျင့်ကုန်၏နမှုသားပနာမမဟုတ်မမှန်သောစကားကိုလိမဆိုကုန် ပါပါဏိကမ္မာဏိမကောက်မှုတို့ကိုလေပြိဝိဇယာမှရှောင်ကျင်ကြကုန်၏တပ္ပံအလုံးစုံသောအနရိယံသူတော်မဟုတ်သူရုပ်တို့၏အကျင့်ကိုပြိဝိဇေမှုကျင်ရှောင်ကြကုန်၏တသမထို့ကြောင့်သာလင်အမငါတို့၏ကုလေအမျိုး၌တဟရာပြိုရသော သူတို့သည် နမီရရေမသေးကုန်ဆရာကြီးငါတို့တွေဟာတရားကျင့်ကြတယ်ဘာတရားတော့ဒါနသီလတမာတိပညာဆိုတဲ့တရားတွေကိုကျင့်ကြတယ် ငါတို့ဟာမမှန်ကန်တဲ့စကားကိုလည်းမပြောဘူးမကောင်းတာတွေကိုလည်းတို့ဟာရှောင်ကြတယ်ရုံမာတဲ့ပုံကိုယ်တွေကိုလည်းတို့ဟာရှောင်ကြတယ်ဒါကြောင့်တို့ရွာမှာငငယ်ရွယ်နဲ့တည်တယ်ဆိုတာမရှိဘူးတဲ့အာစရိယဇေယမယံငါတို့သည်တည်င်းစဓမ္မံအတည်င်းစဓမ္မံသူတော်မဟုတ်သူရုပ်တို့ဤတရားကို၎င်းတည်င်းစဓမ္မံသူတော်ကောင်းတို့ဤတရားကို၎င်းသူနောမှနာယူကြပါကုန်၏ဆရာကြီးတဲ့ငါတို့ရွာကိုအမျိုးမျိုးသော တရားကိုဟောပြောတဲ့လူတွေရောက်လာကြတယ်နော်တချို့လည်းပဲမဟုတ်တာတွေမတရားတာတွေတဘာဝမကြတာတွေပြောကြတယ်တချို့ကြတော့လည်းပဲတရားတာတွေကိုပြောကြတယ်သူတို့ကတော့ဘလို့တရားပဲလာဟောဟောနားထောင်လိုက်တာပါပဲတဲ့အာတတင်စဓမ္မံသူတော်မဟုတ်သူယုတ်တို့ဤတရားကို၎င်းတတင်စဓမ္မံသူတော်ကောင်းတို့ဤတရားကို၎င်းသူနောမှနာယူကြပါကုန်၏စအပိထို့သို့နာယူကြပါကုန်တော်လေ။ အတဒံဓမ္မံသူယုတ်မာတို့၏တရားကိုနာရောဇရာမငါတို့မနှစ်သက်ကြပါကုန်အတန်ဒီသူတော်မဟုတ်သူယုတ်တို့ကိုဟိတဝါစွန့်ကုန်၍တန်ဒီသူတော်ကောင်းတို့ကိုနာဇာမမစွန့်ကုန်တတ္တမ၏ထိုးကြောင့်သာလျှင်အမငါတို့ဤကုလေမျိုး၌တရာပြိုရသောသူတို့သည်နမီရေမသေးကုန်ဘလို့တရားဟောတဲ့လူပဲလာလာ တို့ကတော့နားထောင်လိုက်တယ်ဒါပေမဲ့လို့တို့ကမတရားပြောတာကိုတော့မကြိုက်ဘူးတရားတာကိုပဲယူတယ် မဟုတ်တဲ့လူတွေကိုတို့မပေါင်းသင်ဘူးအဲ့ဒါကိုဆရာအရာမှလည်းမထားဘူးဟုတ်လားနော်ဟုတ်တာကိုပဲသူတော်ကောင်းတရားကိုပဲတို့မြင်လို့ပြီးတော့သူတော်ကောင်းကိုပဲတို့ဟာမစွန့်ဘူးအဲ့ဒါကြောင့်မလို့တို့အမျိုးမှာငငယ်ရွယ်နဲ့မသေးကြတာတဲ့အာစရိယဆရာကြီးမယံငါတို့သည်ပုဗေဝဒါနမလူမီရှိဖို့၌တာလင်သူမနာဝမ်းမြောက်ကုန်သည်ဘဝမဖြစ်ကုန်၏တရံပိစေလှူစင်စေ၌လေပြီအတ္တမနာဝမ်းမြောက်ကုန်သည်ဘဝမဖြစ်ကုန်၏ ဓတဝပိစလှူပြီး၍လိပိစနောက်ကာလ၌နာနုတပါမနောင်တမရှိကုန်ဓတမယေထို့ကြောင့်အမန်ငါတို့ဤကုလေမျိုး၌တရာပြိုရသောသူတို့သည်နမီရေမတေကြလေကုန်ဆရာကြီးငါတို့ဟာအလှူဒန်းတစ်ခုကိုပြုပြီဆိုလို့ရှိရင်မလူခင်ရှေးဖို့မှလည်းတို့ဟာဝမ်းသာနော်လူနေစဲမှလည်းတို့ဟာဝမ်းမြောက်ဝမ်းသာပဲလှူပြီးတဲ့နောက်မှလည်းနောင်တနဲ့ပူလောင်တယ်ဆိုတာတို့မှ မရှိဘူးတဲ့ဒါကြောင့်မလို့တို့လှူတဲ့ပုံစံကစိတ်ကိုအများကြီးအားဖြစ်စေတယ်ဟုတ်လားဒါကြောင့်မလို့တို့အမျိုးမှာငငယ်ရွယ်နဲ့မသေးတာတဲ့ဒါလေးတွေကိုဘုံဘုံတို့အသေးစိတ်ကြီးတော့မပြောတော့ပါဘူးဟုတ်လား तू ပြောတာတွေနောက်ထပ်အများကြီးရှိနေသေးလို့ဆက်ပြီးတော့ပြောတယ်အာရှရိယဇေယမယံငါတို့သည်တမဏေကိလေသာငြိမ်းပြီးသောပြည့်စေကဗုဒ္ဓတို့ကို၎င်းဗျမနေစမကောင်းမှုကိုအပပြုကုန်သောအရိယာတို့ကို၎င်း အတ္တိကိစ္စခရီးသွားတို့ကို၎င်းဝနိဗ္ဗတိသတချင်းတီဆို၍တောင်းလာကြကုန်သော သူတို့ကို၎င်းယာစနကိစ္စပုံမှန်တောင်းကြကုန်သောသူတို့ကို၎င်းဒလိဒေသဆင်းရဲသောသူတို့ကို၎င်းအနေစထမင်းဖြင့်၎င်းပါနေနာအဖျော်ဖြင့်၎င်းအပိတပ်ပေယမလှုပ်ကြွေးကြပါကုန်၏တတ္တမယေထို့ကြောင့်အမန်ငါတို့၏ကုလေမျိုး၌တရတာပြိုရသောသူတို့သည်နမီရေမတေကြလေကုန်ဆရာကြီးငါတို့က တို့စီကိုရောက်လာတဲ့နော်သူတော်ကောင်းတွေသူတော်ကောင်းတွေကိုမှမဟုတ်ဘူးခရီးသွားတွေတခြင်းဆိုပြီးတော့တောင်းကြတဲ့လူတွေရိုးရိုးဒီလိုတောင်းစားကြတဲ့လူတွေဒါမှမဟုတ်တောင်းစားတာတော့မဟုတ်ဆင်းရဲတဲ့လူတွေအဲ့လိုလူတွေရဲ့ပုံမှာတို့ဟာတမင်ဖြင့်၎င်းအဖျော်ဖြင့်၎င်းရိုးရိုးသေးသေးပဲပေးကြကမ်းကြကြွေးကြမွေးကြတယ်တဲ့ဒါကြောင့်မလို့တို့အမျိုးမှာငငယ်ရွယ်နဲ့မသေးတာတဲ့ဟုတ်လားဆက်ပြီးတော့ပြောတယ်အာစရိယဆရာမယင်စငါတို့သည်လေ ပရိယမိမိမယားကိုနာတိတ်ကမာမလွန်၍မကျင့်ကြလေကုန်ပရိယာဇမယားတို့သည်လေအမင်္ဂါတို့ကို နာတိတ်ကမန္တိလွန်၍မကျင့်ကြလေကုန်မြမစီယံမြတ်သောကျင့်ကိုစရာမကျင့်ကြကုန်၏တသမယီထိုးကြောင့်သာလင်အမင်္ဂါတို့၏ကုလေမျိုး၌တဟရာပြိုရဲသော သူတို့သည်နမီရဲမသေးကြလေကုန်ငါတို့ရဲ့အိမ်တော်ကြီးဟာအလွန်မှဖြောင့်ဆင်းတယ်တို့ကလည်းတို့အိမ်သူအိမ်သားကလွဲလို့တခြားကိုလွန်ကျူးပြီးတော့ကျင့်တာမရှိဘူး အဲ့လိုပဲအိမ်သူတွေကလည်းပဲနောက်ယောက်ျားသားတွေကိုလွန်ကျူးပြီးတော့ကျင့်တယ်ဆိုတာမရှိဘူးတဲ့ဒါကြောင့်မလို့တို့အမျိုးမှာငငယ်ရွယ်သေးတယ်ဆိုတာမရှိဘူးတဲ့အာစရိယဆရာကြီးမယံငါတို့သည်ပါဏာတိပါတာသူ့အသက်ကိုတတ်ခြင်းမှာဝိဓမာမရှောင်ကျင်ကြကုန်၏ဒါပေခတ်သိမ်းကုန်သောငါတို့သည် လောကီလောက၌အဋိဏအရှင်မပြေသောဥစ္စာကိုပရိဝိဇယမှရှောင်ကျင်ကြကုန်၏ အမစ္ဆပါဏာတေတေရဲ့ကိုမတောက်ကြလေကုန်နောပီမှုသားဗနာမမှုသားကိုလည်းမဆိုကြလေကုန်တသမထိုကဲ့သို့ငါးပါးတီလာမြဲတည်ဖြစ်ကြောင်းသာလျင်အမန်ငါတို့ဤကုလေမျိုး၌တရာပြူရသောသူတို့သည်နမီရရေမတေကြလေကုန်ငါတို့သူများအသက်ကိုလည်းဘယ်တော့မှမတတ်ဘူးတဲ့တော့သူများပစ္စည်းကိုလည်းမယူဘူးနော်တီတီရက်ကိုလည်းမတောက်ဘူးမှုသားစကားကိုလည်းမဆို့ဘူးတဲ့အဲ့လိုမျိုး စောတော်ကကာမိတုမိစ္ဆာစာရကြတော့သူကဂါထာတစ်ပုဒ်နဲ့တည်တံပြောတတ်တာဆိုတော့ငါးပါးသီလသူတို့စောင့်ထိန်ကြတယ်မြဲကြတယ်ဒါကြောင့်မလို့သူတို့အမျိုးမှာငငယ်ရွယ်နဲ့မသေးတာတဲ့ဓမ္မရဲ့စွန့်ရည်တတိဒါကိုဘုံဘုံတို့စဉ်းစားနိုင်ဖို့သူပြောတာလေအလွန်ရိုးတဲ့နော်ကျင့်စဉ်တွေအလွန်ရိုးရှင်းတဲ့အခြေခံကြတဲ့တရားတွေရဲ့စွန့်ရည်တတိဒါပြောတယ်နော်ပြီးတော့ဗာဆက်ပြောတော့ဆိုတော့အာရှရိယဆရာကြီး သုဒ္ဓမာသူအလွန်မြတ်သောကျင့်ရှိကုန်သောဧတာတုထိုမိမတို့၌ရေပုဒ္ဒါခြင်းသာသမီတို့သည်ဇာယတိဖြစ်ကုန်၏တေပုဒ္ဒါထိုမြတ်သောကျင့်ရှိသောမိဘတို့၏သာသမီတို့သည်မေဓာဝီနောလျင်သောပညာရှိသည်ပဟုတပညောအမှုခသိမ့်၌စွန့်နိုင်သောပညာရှိသည်ဟွန်တိဖြစ်ကုန်၏မိဘတွေကမြင့်မြတ်ကြတဲ့အခါကျတော့ဒီမိဘတွေကမွေးလာတဲ့သာသမီတွေကလည်းပဲနော်ပြောလိုက်ရင်နားလေလွယ်တယ် လျင်သောပညာရှိတယ်တဲ့နော်အမှုခတ်သိမ်းမှာကျွမ်းကျင်မြင်နိုင်သိနိုင်တဲ့ပညာရှိတယ်ဘာဟုတ်တုတ္တာစများသောကြားမြင့်ရှိသည်၎င်းထေရကုဏစာမြင်းမြန်ခိုင်ခံသောတိလစသောဂုံရှိသည်၎င်းဟွန်တိဖြစ်ကုန်၏တသမထိုကဲ့သို့သောအကြောင်းတရားတို့ကြောင့်အမှန်ငါတို့၏ကုလေမျိုး၌တဟရာပြိုရဲသောသူတို့သည်နမီရတွေမသေးကြလေကုန်နော်မိဘတွေကအလွန်ကောင်းတဲ့အခါကျတော့သားသမီးတွေကလည်းပဲ အလွန်ကိုကောင်းလာတယ်။အဲ့လိုကောင်းတဲ့အစဉ်ဆက်ကြီးဖြစ်နေတဲ့အတွက်ကြောင့်ကိုပဲသူတို့အမျိုးဟာငယ်ငယ်နဲ့မသေးတာတဲ့။အမကံငါတို့ဤကုလေအမျိုး၌မာတာစအမိသည်၎င်းပိတာစအဖသည်၎င်းတကိနီစနှမသည်၎င်းဘာတရောစညီနောင်တို့သည်၎င်းပုတ္တာစသာသမီတို့သည်၎င်းဒါရာစမယားတို့သည်၎င်းမယင်စငါတို့သည်၎င်းတပ်ပေခတ်သိမ်းကုန်သောသူတို့သည်ပရာလောကဟေတု တမလွန်လောကဒီဟုသောအကြောင်းကြောင့်ဝါတမလွန်ဘဝ၌အပေလာရအံ့တိမကြောက်ကြကုန်သည်ဖြစ်ကြောင့်ဓမ္မံတရားကိုစရာမကျင့်ကြကုန်၏ဓတမထို့ကြောင့်အမှန်ငါတို့၏ကုလေမျိုး၌တဟရာပြိုရဲသောသူတို့သည်နမီရေမတေကြလေကုန်ဒါလေးသိချမှတ်တာနော်ငါတို့အမျိုးမှာအမေရောအဖေရောညီမလေးတွေရော အမတွေရော အကိုတွေရောညီတွေရောသားသမီးတွေရော အကုန်လုံးနော်တို့အမျိုးဟာ တရားကိုကျင့်တယ်ဘလို့စိတ်နဲ့တရားကိုကျင့်တယ်လေနော်ပရလောကဟေတုတမလွန်လောကဆင်းရဲဒုက္ခရောက်တဲ့ဘဝတွေကို ရောက်မှာကို ကြောက်လို့ဓာတ်ရိုက်ဘာသာပြန်ရင် နောက်ဘဝဒီဟုသောအကြောင်းကြောင့်တရားကိုကျင့်တယ်တဲ့ဒါအရန်စဉ်းစားတယ်ကောင်းနော်တချို့ကဒီဘဝတစ်ခုပဲကြည်ပြီးတော့နော်ကိုယ့်ရဲ့နေပုံထိုင်ပုံလှုပ်ပုံကိုင်ပုံတွေးပုံခေါ်ပုံတွေကိုနော်ဆုံးဖြတ်ကြတာကျင့်သုံးကြတာအဲ့ဒါဘလို့မှပြည့်စုံတယ်လို့ မဆိုနိုင်ဘူးဟုတ်လားဒါကြောင့်မို့လို့ပရလောကဟေတုဆိုတဲ့ဒီစကားလေးကိုမှတ်ရမယ်နော်နောက်ဘဝဆင်းရဲတဲ့ဘဝတွေကိုရောက်သွားမှာကိုကြောက်တယ်ဆိုတဲ့အကြောင်းတရားကြောင့်လည်းပဲဘုဖုံတို့တွေဟာနော်မတင့်တော်တဲ့မတရားတဲ့အကျင့်တွေကိုရှောင်ကျဉ်သင့်နေအဲ့ဒီမတရားတဲ့အကျင့်ကိုရှောင်ကျဉ်တာကိုကပဲပါလဲတရားတဲ့အကျင့်ကိုကျင့်ပြီးသားဖြစ်နေတယ်နော်အဲ့တော့ဒါလေးကိုတော့ပို့ပြီးတော့ဘုံကတဲ့တဲ့ကိုကိုလေးစိတ်ထဲမှာစွဲသေးခြင်းပါတယ်နော် တရားကျင့်တယ်ဆိုတာဘာတော့မတရားတာကိုရှောင်တာကိုပြောတာဟုတ်လားမတရားတာကိုရှောင်တာကိုပြောတာနော်ဆက်ပြီးတော့သူပြောပြတယ်အမကံငါတို့ဤကုလေအမျိုး၌ဓာတာဇကျွန်ယောက်ျားတို့သည်၎င်းဓာတေယောဇကျွန်မိန်းမတို့သည်၎င်းအနုပဇီဝေနောဇငါတို့ကိုမှီ၍အသက်မွေးကြကုန်သောသူတို့သည်၎င်းပရိစာရိကာဇအလုတ်ကျွေးတို့သည်၎င်းကမ္မကာရဇအမှုလုပ်တို့သည်၎င်းတပ်ပြီးခတ်သိမ်းကုန်သောသူတို့သည် ပရာလောကဟေတု တမလွန်ဘဝ၌ဆင်းရဲအံ့ဒီမှာကြောက်ကြကုန်သောကြောင့်ဓမ္မတရားကိုစရဏတိအကျင့်ကြကုန်၏ဒါသမယီထိုးကြောင့်သာလင်အမှန်ငါတို့၏ကုလေမျိုး၌တဟရာပြိုရွယ်သော သူတို့သည်နမီရေမသေးကြလေကုန်ဟောသူတို့တွေမဟုတ်သူတို့ကိုအမိပြုပြီးတော့အသက်မွေးကြတဲ့လက်အောက်ငယ်သားတွေအကုန်လုံးအမှုလုပ်တွေကျွန်တွေအကိုင်းစီတွေအကုန်လုံးဟုတ်လားအဲ့ဒီလူတွေအကုန်လုံးကလည်းတရားကိုကျင့်ကြတယ်ဘာလို့ကျင့်တော့ပရလောကဟေတု နော်တမလွန်လောကဆင်းရဲတဲ့ဘဝကိုရောက်သွားမှာဆိုလို့ဟုတ်လားအဲ့ဒါကိုကြည်ခြင်းအဖြစ်သူတို့ဟာသူတို့အတိုင်းဝိုင်းကြီးတစ်ခုလုံးကိုနော်ရိုးသားအောင်ဖြူရှင်အောင်တန့်ရှင်းအောင်တိဆောက်ထားနိုင်ကြတယ်ဆိုတာမထင်ရှားဘူးလားထင်ရှားတယ်နော်အခုသူပြောသွားတာတွေထဲမှာဘာမှထူးဆန်းတာမပါဘူးဟုတ်လားအကုန်လုံးကြားဘူးနားဝရှိပြီးသားတွေကြီးပဲဟုတ်လားသို့တော်လည်းပဲဘုန်းဘုန်းတို့လက်တွေ့ဘဝမှာနော်ဒီဘက်ခေတ်မှာလူတွေကအဲ့ဒီအကျင့်တွေကိုနော်မရှောင်ကြတာတွေအများကြီးမရှိဘူးလား ရှိတယ်ဟုတ်လားအဲ့လိုမရှောင်တဲ့အခါကျတော့ဘာဖြစ်တုံးဆိုတော့နော်ကောင်းကျိုးချမ်းသာတွေဆုံးယုတ်ကုန်တာပေါ့ဆုံးရှုံးကုန်တာပေါ့ဒီမှာနော်ဆရာတော်ဘုရားကြီးကစာထဲမှာထည့်ပြီးတော့ရေးထားတာလေးတခုရှိတယ်နော်တယောတော်ကပုရိအာတုံအိဆာအနတနံစရာဘုံတော်တုတ်တန်နိပတ်ပါဠိတော်ထဲမှာနော်ဓမ္မပြမနာတုတ်တန်ဆိုတာရှိတယ်အဲ့ဒီတုတ်တန်တွေကစကားလေးကိုဆရာတော်ဘုရားကြီးကယူပြီးတော့ပြတာအဲ့ဒါဘာတုံးဆိုတော့ဟိုးရှေးတုန်းက ရှိတော့ကဆိုတာဘယ်ရှိတော့တရားကျင့်သုံးကြတယ်မတရားတာတွေကိုရှောင်ကျင်နိုင်ကြတယ်ခုနကတော့ဓမ္မပါဠိရွာလူတွေတော့အတိုင်းနဲ့အဝိုင်းနဲ့နော်အုံလိုက်ကျင်းလိုက်နော်နယ်လုံးကျွတ်ရွာလုံးကျွတ်ရှောင်ကျင်နိုင်ကြတဲ့ဟုတ်လားအဲ့ဒါလိုရှောင်ကျင်နိုင်ကြတဲ့ခေတ်တုန်းကဒါကိုရှိကလို့ပြောတာအဲ့ဒီရှိတုန်းကယောဂဆိုတာသုံးမျိုးပဲရှိအေးတဲ့နော်ပါတော့အိစ္ဆာခုကိုလိုချင်တယ်ရချင်တယ်ဆိုတာလေးဖြစ်လာတယ်ဟုတ်လားအဲ့ဒါယောဂ စိတ်ထဲမှာနည်းနည်းလိုချင်တယ်ဆိုတော့နည်းတော့ဆင်းရဲသွားလေးလံသွားရှိတာပေါ့ဟုတ်လားပြီးတော့အနတ္တနံဆိုတာသူကဆာတာဆာမှာပဲလေခန္ဓာကိုယ်ကြီးကရေစားတယ်ထမင်းစားတယ်ဟုတ်လားပြီးတော့ဘာလို့ဇရာတဲ့ဘဝမှာနေလာတာကြာတော့ခန္ဓာကိုယ်ကြီးကဘာဖြစ်လဲအိုးလာတယ်ဟောင်းလာတယ်ချိနဲ့လာတယ်ချွင်းချက်တွေများလာတယ်အဲ့ဒါကိုဘာခေါ်တော့ဇရာအဲ့ဒါရှေးခေတ်ကတရားကျင့်ကြတဲ့ခေတ်တွေတုန်းက လိုချင်တာရဲ့စားလောင်တာရဲ့အိုးတာရဲ့အချိန်ကြလို့အိုးရတာနော်အဲ့ဒါကိုဘာခေါ်တော့ ယောဂါတယ်သူတို့မှာယောဂါတွေ၃မျိုးပဲရှိခဲ့တယ်အခုအဲ့ဒီအကျင့်တွေကိုလည်းမကျင့်ကြတော့ဘူးလူတွေကနောက်ထင်မိထင်ရနောက်ထင်တယ်လို့မြင်တယ်လို့နောက်နေကြပြီထိုင်ကြပြီရှုတဲ့အခါကျတော့နောက်ယောဂါတွေကအမျိုးမြည်တက်လို့ကိုမဆုံးနိုင်အောင်ဖြစ်ရတယ်ဟုတ်လားဒါကြောင့်မို့လို့နော်ဒီဓမ္မပါဠိဇက်ကလေးကိုဓမ္မရဲ့စွန့်ရည်တတ္တိကိုနော်ရှုထောင့်တစ်မျိုးကနေစဉ်းစားမိလေဖို့ပုံပုံပြောပြတာဟုတ်လားအဲ့လိုမျိုးဘုရားလောင်းကနော်သူတို့ရွာမှာ၅ပါးသီလမြည်တယ်လှူတဲ့အခါမှာလည်းပဲ နော်ဝမ်းမြောက်ဝမ်းသာစေနာတွေကောင်းကောင်းမွန်မွန်နဲ့လှူကြတယ်နော်ရွာကိုလာပြီးတော့နော်သူတော်ကောင်းတရားကိုပဲပြောပြောမသူတော်တရားတွေကိုပဲပြောပြောသဘာဝကြတာပဲပြောပြောမကြတာပဲပြောပြောအာနာမှုနဲ့နားတော့ထောင်းလိုက်တယ်ဒါပေမဲ့ကောင်းတာပဲယူတယ်မကောင်းတာကိုပြစ်ပယ်ထားတယ်စွန့်ထားတယ်ဟုတ်လားအတိုင်းဝန်းကြီးတစ်ခုလုံးဟာနော်တမလွန်လောကကြီးကိုတိတိချာချာတွေးပြီးတော့မကောင်းတာကိုလည်းမကျင့်ဘူးဒီအချက်ကလေးတွေကိုအနှစ်ချုပ်ဘုံဘုံတို့မတွေးနိုင်ဘူးလားတွေးနိုင်ရနော်အဲ့ဒါနေကုန်းကျုပ်ဘုရားလောင်းကဘာပြောတော့ ဒီကာထာလေးနှစ်ပုဒ်ကတော့နော်နားထဲမှာရင်းနှီးကြပြီးသားပေါ့လေဓမ္မောဝေရခတိဓမ္မစာရင်ဓမ္မောသူစိန်တော်ဒုက္ခမဝတိဧတာနိတံတော်ဓမ္မေသူစိန်တိနဒုက္ခရင်ကိစ္စတိဓမ္မစာရီတချို့ဇတ်တော်တွေထဲမှာလဲတချို့ဒေသနာတော်တွေထဲမှာလဲဒီကာထာလေးကမကြမကြမြတ်စွာဘုရားဟောတာတာကိုတွေ့ရတယ်အတိပ္ပယ်လည်းလွန်ကောင်းပါလေဓမ္မောဟဝေရခတိဓမ္မစာရီတရားကိုကျင့်မယ်ဆိုလို့ရှိရင်အဲ့ဒီကိုကျင့်ထားတဲ့တရားအဲ့ဒီတရားကျင့်တဲ့လူကို သေချာပေါက်စောင့်ရှောက်လိမ့်မယ်တဲ့ဟဝေဆိုတဲ့စကားလေးကသေချာပေါက်လို့အဓိပ္ပာယ်ရတယ်ဓမ္မောသူစိန်တော်ဒုက္ခမဟာတိတော့ကောင်းကောင်းကျင့်ထားတဲ့တရားဟာကိုလိုချင်တဲ့ချမ်းသာဒုက္ခအမျိုးမျိုးကိုဆောင်ကျဉ်လာလိမ့်မယ်တဲ့နော်ဧတန်တိတန်တော်ဓမ္မေသူစိန်နေဒါဟာတရားရဲ့စွမ်းရည်တတ္တိပဲတဲ့တရားရဲ့ပင်ကိုရှိနေတဲ့အာတိတင်ဟုတ်လားနဒုက္ခရင်ကိစ္စတိဓမ္မစာရီတရားကျင့်တဲ့ပုဂ္ဂိုလ်ဟာမကောင်းတဲ့ဘဝကိုမရောက်ဘူး အဲ့ဒါဘုန်းဘုန်းတို့ဓမ္မစွန့်ရည်ဆိုပြီးတော့ခက်ငငယ်ကဒီကထာလေးကိုအခြေခံပြီးတော့ဟောတာရှိတယ်နော်ဓမ္မဟဝေတက္ကတိဓမ္မစာရီနော်တရားဟာကျင့်တဲ့လူကိုတေချာပေါက်စောင့်ရှောက်တယ်ကာကွယ်ရေးတာဝန်အပြည့်အဝယူထားတယ်စောင့်ရှောက်တယ်ဆိုတာမကောင်းတာတွေမကြမရောမစင်းရဲအောင်ဟုတ်လားဓမ္မောသူစိန်တော်ဒုက္ခမောဟတိကောင်းကောင်းကျင့်တဲ့တရားဟာချမ်းသာမှုပေးမယ်ကာကွယ်ရေးတာဝန်နဲ့မကဘူးပြည်စုံရေးတာဝန်ကဆက်ပြီးတော့ယူတယ် ဟုတ်လားဒုက္ခကိုမကြရအောင်ကာကွယ်ပေးတယ်တစ်ဖက်ကလည်းဒုက္ခနဲ့ပြည့်စုံအောင်ဆောင်ကျဉ်ပေးတယ်ဒါတင်လည်းမကဘူးနဒုက္ခရင်ကိစ္စတိဓမ္မစာရီအနာဂတ်ရေးမှာစိတ်အေးရအောင်လည်းတာဝန်ယူအောင်မယ်မကောင်းသောလားရမရှိဘူးဟုတ်လားသုံးချက်နော်အဲ့ဒါလေးကိုဘုံဘုံဦးစားပေးပြီးတော့အဲ့ဒီတော့ပြောခဲ့ဘူးတယ်အလွန်ကြိုက်လို့ကလေးတရားစာဒီကထာလေးကိုအလွန်ကြိုက်လို့ဟုတ်လားတရားဟာတရားကျင့်တဲ့လူကိုတေချာဖို့ပြန်ဆောင်လျှောက်တယ်ဒါကြောင့်ဘုံဘုံတို့ကြောက်တယ်လန့်တယ် တရားအကာအကွယ်နေသေးလို့ကြောက်နေတာဟုတ်လားတရားသာတကယ်ရှိမယ်ဆိုရင်ငါမှကာကွယ်ပေးမယ့်အရာအပြည့်အဝရှိတယ်ဆိုတဲ့ယုံကြည်ခြင်းနဲ့ကြောက်မှာမဟုတ်ဘူးနော်အင်းပြီးတော့ပါတော့တခြားတခြားသောချမ်းသာကိုဘုံဘုံတို့မျှော်လင့်နေရတယ်တောင့်တနေရတယ်ဆိုတာတရားမရှိသေးလို့တရားရှိရင်တရားချမ်းသာကိုပေးမှာတရားပေးတဲ့ချမ်းသာကိုရပြီဆိုရင်ကျန်တဲ့ချမ်းသာကိုဘုံဘုံတို့မျှော်ကိုးစရာအကြောင်းသိပြီးတော့မရှိဘူးဟုတ်လားနောက်ပြီးတော့အနာဂတ်ရင်းနဲ့ပတ်သက်ပြီးတော့လည်းဘုံဘုံအေးအေးချမ်းချမ်းနေနိုင်ဖို့ဆိုတာဒီတရားရှိမှသာလျှင်ဖြစ်မှာသူ့ရှင်တဲ့သူပေါ့နော် အဲ့လိုတရားရဲ့စွန့်ရည်၃ချက်ဒါဟာပင်ကိုတဘာဝတရားမှာပါလာတဲ့စွန့်ရည်ပဲတဲ့ဆက်ပြီးတော့ပြောတယ်နေကုန်းကာထာလေးဓမ္မောဝေရခတိဓမ္မစာရိသတ္တမဟာတံဝိယဝတ္တကလေးဓမ္မေနဂုတ်တော်မမဓမ္မပါလောအညတအဋ္ဌိနိဒုက္ခိကုမာရောတဲ့ဆရာကြီးတရားဟာတရားစောင့်တဲ့လူကိုတေချာပေါ့ပြန်စောင့်တယ်နော်ဥပမာ तू ကပြောတယ်ဘလို့လေးပြောတော့ဘုရားလောင်းက ဝတ္တကာလီမိုးရွာသောခါ၌မဟာတန်ကြီးစွာသောဆတ္တန်ထီသည်ဒါရင်တန်ဆောင်းသောသူကိုရက္ခတိဝိယစောင့်တကဲ့သို့ဓမ္မောကုသိုလ်၁၀ပါးမြတ်တရားသည်ဓမ္မစာရင် ကုသိုလ်တရားကိုကျင့်သူကိုဟဝေစင်စစ်ရက္ခတိစောင့်၏ဟောဒီဥမာအလွန်အကောင်းတယ်နော်အဲ့ဒါတော့မိုးကကာလမှာထီဆောင်းမယ်ဆိုလို့ရှိရင်ကိုယ်အဲ့ဒီမိုးရီတွေမဆူအောင်မရွှဲအောင်ကိုယ်ဆောင်းထားတဲ့ထီးရပဲကိုယ်ပြန်ပြီးတော့စောင့်ရှောက်မယ်တဲ့ထီးနဲ့ဥမာပေးတာနော် ဟုတ်လား ဝတ္တကာလေးမိုးရွာသောခါ၌မဟာတန်ကြီးစွာသောဆက်ထန်ထီးသည်ဒါရင်တန်ဆောင်းသောသူကိုယ်ရခတိဝိယမိုးရီမဆူအောင်စောင့်ရှောက်တကဲ့သို့ဓမ္မောကုသိုလ်ဆေပါမြတ်တရားသည်ဓမ္မစာရိန်ကုသိုလ်တရားကိုကျင့်သူကိုဟဝေစင်စေရခတိစောင့်ရှောက်၏အာစရိယဆရာကြီးဓမ္မေနမိမိဆောင်သောတရားသည်ကုတ်တော်ဆောင်ရှောက်အပ်သောမမကုမာတော်ငါဤသားဖြစ်သောဓမ္မပါလောဓမ္မပါဠိသည်သူခီချမ်းသာသောအသက်ရှိသည့်အတ္တမိဖြစ်၏ အဋ္ဌိနိဆရာဆောင်ခဲ့သောအယိုးတို့သည်အညတ်တာတပါသောတတ္တဝါ၏အဋ္ဌိနိအယိုးတို့သည်တဲ့တဲ့ကိုပြောတာနော်တရားကျင့်တဲ့ငါသားကိုသူကျင့်ထားတဲ့တရားကပဲစောင့်ရှောက်တဲ့အတွက်ကြောင့်ငါသားဟာသင်တို့စီမှာချမ်းချမ်းသာသာရှိနေတယ်တဲ့အခုသင်ယူခဲ့တဲ့အယိုးတွေဟာတခြားသောတတ္တဝါရဲ့အယိုးတွေလို့အဲ့ဒါလိုမျိုးဘုရားလောင်းကပြောတော့ဆရာကြီးကလည်းဝန်ခံပြီးတော့ဟုတ်လားဒီအကျင့်တရားတွေကိုအကုန်လုံး ပေလွှာမှာရေးပြီးတော့ယူသွားတာပေါ့နော်သူ့နယ်သူ့ဒေသမှာနော်ဒီလိုကြင့်ကြလို့တရွာလုံးငငယ်ရွယ်ရွယ်မသေးကြတဲ့အကြောင်းကိုတက်တည်ပြပြီးတော့ကျင့်သုံးခိုင်းဖို့လို့ပေါ့ဟုတ်လားအဲ့ဒါလိုမျိုးဓမ္မရသော်ဘုရားကနော်ခမဲတော်သုဒ္ဓနာမင်းကြီးနော်သူသားသေးတယ်ဆိုတာမယုံဘူးဆိုတာနဲ့တေလာပြောတော့တော့မယုံဘူးဆိုတာကိုအကြောင်းပြုပြီးတော့အခုမှမယုံတာမို့ရှင်းတော့လည်းမယုံဘူးဆိုပြီးဒီဇက်တော်ကိုမြတ်စွာဘုရားဟောတာအဲ့အဲ့ဒီဇက်တော်လည်းစုံရောနော်သုဒ္ဓနာမင်းကြီးဟာ အနာဂမ်မိမဲ့ဉာဏ်ဖူဉာဏ်ကိုရတယ်အနာဂမ်ဖြစ်သွားတယ်တဲ့ဟုတ်လားအဲ့တော့ဘုံဘုံတို့ကတော့ဘလို့နားလေရမှာလို့ဒီဇတ်တော်ကိုတော့တရားရဲ့စွမ်းရည်တတိနေကုန်းချုပ်ပြောတာလေးကိုမှတ်ထားဟုတ်လားပါတယ်တော့နောက်တရားဟာတရားကျင့်သူကိုစောင့်ရှောက်တယ်တရားဟာကောင်းကောင်းကျင့်ရင်ချမ်းသာဒုက္ခကိုပေးမယ်တရားဟာအနာဂတ်ရေးကိုစိတ်အေးရစေလိမ့်မယ်နောက်တရားတော်မြတ်ရဲ့စွန့်ရည်တတ္တိရည်၃မျိုးတနည်းအားဖြင့်တာဝန်ကြီး၃ရက်ထမ်းဆောင်တဲ့တရားပေါ့နော်ကာကွယ်မယ် ပြည့်စုံစေမယ်အနာဂတ်ရေးအတွက်လည်းပဲစိတ်ချစေရမယ်ပေါ့ဟုတ်လားဒါလောက်ပြည့်စုံတဲ့တရားဆိုတာရှိမလားမရှိဘူးเนาะဒါကြောင့်ဘုံဘုံတို့အရာအလုံးထဲမှာတရားကိုသာလင်ဘုံဘုံတို့အာကိုနိုင်ကြဖို့တန်ဖိုးထားနိုင်ကြဖို့အရေးမကြီးဘူးလားအရေးကြီးရเนาะဒါကြောင့်ဓမ္မစရိယဆိုတဲ့မင်္ဂလာနဲ့ပတ်သက်ပြီးတော့ဒီဇတ်တော်လေးကိုပြောတယ်နောက်တစ်ဘုံဘုံတို့ဇတ်တော်တစ်ပုဒ်ပြောဖို့စဉ်းစားစီရင်ထားတာရှိတယ်အဲ့ဒါကဘာလဲဆိုတော့ဓမ္မဒေဝပုဒ္ဒဇတ်ဆိုပြီးတော့တွေ့ရတယ် အဲ့ဒီဇတ်တော်လေးကိုတော့ဘာကြောင့်ပြောကျင်တာတုံးဆိုတော့ဓမ္မနဲ့အာဓမ္မရဲ့သဘောသဘာဝလေးကိုရှင်းပြီးတော့ပြောထားလို့ဒီဇတ်လန်းလေးလည်းပဲတချို့ကြားဖို့ကောင်းကြားဖို့ပါလိမ့်မယ်နော်ဒါမြတ်စွာဘုရားဟောထားတာလေးနော်တခုသောဘဝတုန်းကဘုန်းဘုန်းတို့ရဲ့ဘုရားလောင်းကနော်တရားဆောင်တဲ့တရားဆောင်တဲ့လူတွေကိုလည်းစောင့်ရှောက်တဲ့ချီးမြှင့်တဲ့နော်လောကကြီးကိုချမ်းသာကြွယ်ဝမှုကိုဖြစ်စေရင်းနဲ့လောကကိုလှည့်လည်တဲ့ဓမ္မနတ်ဆိုပြီးတော့ဖြစ်တယ်အချမ်းအနေအများကြီးရှိတယ်တဲ့ အဲ့ဒါလိုပဲဒေဝဒအလောင်းကလည်းပဲအဋ္ဌမနတ်ဆိုပြီးတော့ဖြစ်တယ်တဲ့ဒီဇတ်တော်ကနော်ရှင်ဒေဝဒနော်သာသနာဆက်ကိုဆန့်ကျင်တဲ့အတွက်ကြောင့်နော်မြတ်စွာဘုရားအပေါ်မှာအမျိုးမျိုးကျူးလွန်ပြင်းမာတဲ့အတွက်ကြောင့်နော်မြေမျိုးတာကိုကြောင်းပြုပြီးတော့ဟောတာ哦ဟုတ်လားအဲ့ဒါလိုနဲ့တနေ့မှာဘုရားလောင်းဓမ္မနတ်သားကလည်းပဲအချံရံနေနဲ့ကောင်းကင်ခီးရနေပွားကြတယ်အဲ့ဒါတိုက်တိုက်ဆိုင်ဆိုင်ပဲအဲ့ဒီကောင်းကင်လမ်းကြောင်းမှာပဲ အတ္တမနကလည်းသူ့အချံရံပေါင်းများစွာနဲ့ရင်ဆိုင်လာနေတဲ့တဲ့လမ်းကြောင်းတော့တကြောင်းပဲဒါဘုံဘုံတော့တာမန်စဉ်းစားလို့တော့နားလည်နိုင်မှာမဟုတ်ဘူးเนาะကောင်းကင်ကြီးအကျယ်ကြီးကိုလန်းကိုသွားဘယ်နာသွားသွားရမယ်လို့ထင်တရားရှိပေမဲ့လို့သူ့လမ်းနဲ့သူတော့ဒါသူတို့ရဲ့စမ်းကြယ်မှုကိုမသိနိုင်တဲ့ကိစ္စတွေလို့ဆိုရပါစို့အဲ့တော့ဖြစ်နေတာကတော့လမ်းတစ်ကြောင်းထဲမှာရင်ဆိုင်တိုးမိတယ်ဘယ်သူကဖယ်မလဲဒီကိစ္စဟုတ်လားဘယ်သူဖယ်မလဲတယောက်ကတော့ဖယ်ပေးရမယ်ဖယ်စရာနေရာလည်းရှိတယ် ဟုတ်လားအဲ့ကြတော့ဘုရားလောင်းကအရင်စပြီးတော့ပြောတယ်တဲ့နော်ဘာပြောတော့ဆိုတော့အာဓမ္မအာဓမ္မနတ္တအဟံငါသည်ယသောကာရောလူနတ်တို့၏စီတိန်ချမ်းသာကိုပြုတတ်သည့်အတ္တမိဖြစ်၏ပုံညကရောလူနတ်တို့၏ကောင်းမှုကိုပြုသည့်အတ္တမိဖြစ်၏တမနာပြမနာနံသူတော်ကောင်းတမနာပြမနာတို့အားတရထုတောအခါခသိမ့်ချီးမွမ်းသည့်အတ္တမိဖြစ်၏ဓမ္မောဓမ္မမည်သောအဟံငါသည်ဒေဝမနုဿပူဇိတောနတ်လူတို့သည်ပူဇော်အပ်သည်ဖြစ် မကရဟောလံခီအားထိုက်တန်ဤမကံခီကိုမေငါအာတိဟိပေးလောနော်အတ္တမနတ္တာတဲ့ငါဟာယတကာရောယတောကာရော လူနဲ့တည်းရဲ့အချမ်းရစည်းစိမ်ကြော်သောငါပြုတတ်တယ်လူတတ္တဝါတွေအတွက်ကောင်းအောင်လုပ်တယ်ပေါ့ပုံညာကရောတဲ့တတ္တဝါတွေကုသိုလ်ကောင်းမှုဖြစ်အောင်လဲငါပြုတယ်နော်တမနာပြမနာနံတရထုတော်နော် ဒီမြတ်သောအကျင့်ကိုကျင့်ကြတယ်တမနာဖြစ်မနာလို့ဆိုတယ်သူတော်ကောင်းတွေကိုလည်းပဲငါအမြဲတမ်းချီးမွမ်းနေတဲ့ကောင်းတဲ့ဘက်မှာပဲအမြဲနေတယ်ပေါ့ဟုတ်လားပြီးတော့ငါ့ကိုနတ်တွေလူတွေကလည်းပူဇော်တိုက်တယ်တဲ့ငါကောင်းတဲ့အတွက်ကြောင့်ပေါ့နော်ဒါကြောင့်ကောင်းသောငါဒီလမ်းကိုရတိုက်တယ်ဒါကြောင့်သင်လမ်းဖယ်ပေးပါလို့ပြောတယ်အဲ့လိုပြောတဲ့အခါကျတော့ဟိုကလမ်းဖယ်မပေးဘူးအဲ့သူလည်းပြန်ပြီးတော့ပြောတယ်အဲ့ဒါသူပြောကိုပြောနေနောက်ထပ်အဲ့ဒါဂါထာ၃စုံလောက်ဆက်ပြီးတော့ပြောကြတယ် ဘုံဘုံတို့ဒိဗေလေးလောက်ကိုပဲပြောပါမယ်ဟုတ်လားဘလို့ပြန်ပြောတုံဆိုတော့အတ္တမနာတာကဓမ္မဓမ္မနာတာအဟံငါသည် အတ္တမယာနအတ္တမယထာကိုဒဏ္ဍမြန်းမြန်းစွာအာရုဟိတဝါသက်စီး၍အတန္တတန်တော်မကြောက်သည်ဘလဝါအာကြီးသည်အတ္တမိဖြစ်၏ဓမ္မနာတာတဲ့ငါဟာအတ္တမယထာကို မြဲမြဲစီးထားတာငါမကြောက်ဘူးတဲ့ငါအားလဲရှိတယ်နော်သူသူကသူပြောနေတာနော်အတ္တမနတ်ကဟုတ်လား သောအဟံထိုငါသည်ကိတ္တဟေတုံမိအဘေအကြောင်းကြောင့်အဒိဏပုပ္ပံမပေသဘုသောမက္ကံခရီးကိုတဝသင်အားဣဇံယခုဒိဇံပေးရအနိဘာဘူးလို့ငါအသင့်ကိုမပေးစဘူးဒီလမ်းခရီးကိုပေးရမှာတော့ငါဘသူ့ဟိုမှာဥစားပေးတယ်ဆိုတာ तू မရှိဘူးဆိုတဲ့သဘောမျိုးပေါ့နော်ဘယ်တော့မှ तू များကိုလိုက်လျောတယ်ဆိုတာမရှိဘူးဆိုတဲ့သဘောမျိုးပြောတာဟုတ်လားအဲ့ဒါလိုပြောတဲ့အခါကျတော့ဘုရားလောင်းကဘုရားလောင်းနတ်ကအကျိုးသင်အကြောင်းသင်ပြန်ပြောတယ်အာဓမ္မအာဓမ္မနတ် လောကီလောက၌ဟဝေစင်စစ်ဓမ္မောကုသိုလ်ဓမ္မသည်ပုပ်ပေရှိဥစွာပါတုရဟောထင်ရှားဖြစ်၏ပိစာနောက်ကာလမှာအဓမ္မောအကုသိုလ်ဓမ္မသည်ဥဒ္ဒပါတိထင်ရှားဖြစ်၏ဟောဒါလေးသိချနားထောင်နော် လောကမှာတရားအရင်ဖြစ်တာတဲ့ကုသိုလ်တရားနဲ့ပဲနေကြတာဒါကြောင့်ကုသိုလ်တရားလက်ဦးတရားအရင်တရားရှေးဟောင်းတရားအကုသိုလ်တရားနောက်မှဖြစ်လာတဲ့တရားနောက်မှတတ္တဝါတွေမထိန်နိုင်မသိနိုင်လို့ဖြစ်လာတဲ့တရားသဘောပေါက်လားမသိဘူးနော် အာတမအာတမနဲ့လောကီလောကနဲ့ဟဝေစင်စစ်ဓမ္မောကုသိုလ်ဓမ္မသည်ပုံပေရှိဥစွာပါတုတော်ထင်ရှားဖြစ်၍ပစ္စာနောက်မှာအာတမောအကုသိုလ်ဓမ္မသည်ဥဒ္ဒပါတိ ထင်ရှားဖြစ်၏အဟံငါသည်စေထောစာကြည်လဲကြည်၏တေထောစာမြက်လဲမြက်၏တဏန္တနောစာရှိ၌လည်းဖြစ်၏ကနေထောအငယ်သည်ဇိထတအကြီးအာမက်ကခီးမှာအုံယာဟိဖဲလောဟောငါလက်ဥတရားရှိတရားတဏန္တနာဆိုတာရှိယုံထုံနှန်းစင်လား ဘယ်တော့စပြီးတော့ပေါ်ခဲ့တယ်လို့ဘယ်သူမှမသိဘူးပေါ့နော်ဒါကြောင့်မလို့ငါအရင်ဖြစ်တာသင်အနောက်မှာဖြစ်တာဖြစ်တဲ့အတွက်ကြောင့်ငါအကြီးလည်းဖြစ်တယ်မြက်လည်းမြက်တယ်ဒါကြောင့်မလို့အငယ်ကအကြီးကိုဖယ်ပေးလို့ပြောတာလမ်းကြောင်းကအဲ့တိုင်းကြာနေတာဟိုအဲ့လိုပြောတဲ့အခါကျတော့အရမဏကဘာပြန်ပြောလို့ဆိုတော့ဓမ္မဓမ္မနာအဟံငါသည်ယာစနယပိတောင်းတဲ့ဖြင့်ဒီတေသင်အာမက်ကံခီကိုနတရေယမပေးသင်ဘလောက်တောင်းတောင်းငါလမ်းမပေးဘူးတဲ့ မဖယ်ဘူးပေါ့နော်ပတိရူပယီတင့်တင့်စွာဆိုတဲ့ဖြင့်လေနတတေယံငါမပေးတဘာဝကြောင့်ဘလောက်ပြောပြောတင့်သူဘလို့ပဲမှန်းနေနေတင်ဘလို့ပဲမှန်းနေနေငါလမ်းမပေးဘူးတဲ့ဧဇာယခုဥပိန်နဲ့နှစ်ယောက်ကုန်သောတော့ငါတို့အားရုတ်တင်းစာစစ်ထိုးခြင်းသည်သာလဲဟောတူဖြစ်စေလောရုတ်တံပီစစ်ထိုးရ၌လေရောအကျဉ်သူသည်ဇယတိနိုင်ဤတတထိုသူအမေကောခီသည်ဟောတူဖြစ်စေတည်း တင်ဘလောက်တောင်းတောင်းငါလမ်းမပေးဘူးတဲ့တဘာဝကြောင့်ဘလို့ပြောပြောငါလမ်းမပေးဘူးဒီအချိန်မှာတင်တဲ့ငါနဲ့စစ်ထိုးဖို့ပဲရှိတယ်ခွန်အားချင်းပဲပြိုင်မယ်ပေါ့နော်စစ်ထိုးလို့နိုင်တဲ့လူဒီလမ်းယူတဲ့အဲ့လိုမျိုးစိန်ခေါ်တဲ့သဘောမျိုးအကျမ်းနဲ့လာတာပေါ့နော်။ तू ကဆွေးနွေးနဲ့ဆွေးနွေးမှုနဲ့လာမှာမဟုတ်ဟုတ်လား။အကျမ်းနဲ့လာ။အဲ့ကြောင့်ဘုရားလောင်းဓမ္မနတ်ကဘာပြောတော့ဆိုတော့အာဓမ္မအာဓမ္မနတ်အဟံငါသည်သဗ္ဗဒိတာယရှင်မျက်နာတို့၌အနုဝေတတော်ပြန့်နှံ့ထင်ရှားသည့်အတ္တမိဖြစ်၏ မဟာဘလောကြီးစွာသောခွန်အားရှိ၏အမိတာယတောမနိုင်ရှင်ရသောအချမ်းရန်ရှိအာတူလျောငါနှင့်တူသောသူသည်မရှိတဘေဟိအလုံးစုံကုန်သောခုနေဟိဂုံကျေးဇူးတို့နှင့်ဥပေတအရူပပြည့်စုံသောသဘောရှိသောဓမ္မောငါဓမ္မနတ္တကိုတွန်တင်သည်ကထံပဲကြောင့်ဝိဇိတတိအောင်နိုင်လိမ့်မည်နီမင်းငါ့ကိုမနိုင်နိုင်ဘူးတဲ့စစ်တိုက်လို့မင်းငါ့ကိုမနိုင်နိုင်ဘူးဘာဖြစ်လို့တော့ငါဟာတပ္ပတိတာဟောဒီအလုံးစုံသောအယက်မျက်နာမှာအလွန်မှပြန့်နှံ့ထင်ရှားတယ် ဒါကြောင့်ငါမှာအလွန်ကြီးမားတဲ့အချမ်းရံတွေရှိတယ်အလွန်ကြီးမားတဲ့ခွန်အားတွေရှိတယ်ပြောရရင်လောကမှာငါနဲ့တူတဲ့လူမရှိဘူးတဲ့အလုံးစုံသောဂုံကျေးဇူးတွေနဲ့ပြည့်စုံတဲ့ငါလိုလူကိုသင်ဟာဘယ်နည်းနဲ့မှမနိုင်နိုင်ဘူးတဲ့မပြိုင်ရင်နဲ့ပေါ့နော်ဆိုလိုတာကသူတိုက်မယ်ဆိုလို့ရှိရင်ဘုရားလုံးကနိုင်မယ်ဆိုတာသိတယ်တိုက်ပြီးတော့အနိုင်ရတာကိုမလိုချင်လို့အကျိုးသင့်အကြောင်းသင့်နော်သူကယုံညံ့တဲ့အရာဖြစ်တဲ့အတွက်ကြောင့်ဖဲပေးသင့်လို့သူ့ကိုဖဲပေးလို့ပြောနေတာအဲ့ဒါကိုသူက လုပ်မယ်ပေါ့နော်မရအောင်အဲ့ဒါနဲ့သူကလည်းဥမာနဲ့လာပြောတယ်အရမဏကလည်းပါပြောတော့ဓမ္မဓမ္မနတဝေစင်စီလောဟိနာတံဖြင့်ဇာတရူပံရွှေကိုဟိညတိဖြတ်နိုင်၏ဇာတရူပေနရွှေဖြင့်လောဟံတံကိုနဟန္တိမဖြတ်နိုင်ကုန်ကဲသူဖေးတဲ့ဥမာဘလောက်ကြောက်စရာကောင်းတော့နော်တန်နဲ့ရွှေကိုဖြတ်လို့ရတယ်ရွှေနဲ့တန်ကိုဖြတ်လို့မရရွှေနဲ့တန်နဲ့ဆိုတာတန်ဖိုးကဘယ်ဟာကြီးလဲဘာမှမဆိုင်ဘူးနော်တခြားစီပဲဟုတ်လားရွှေကအများကြီးတန်ဖိုးကြီးတယ် ဒါပေမဲ့လို့တန်ကရွှေကိုဖြတ်လို့ရတယ်တန်ဖိုးကြီးတဲ့ရွှေကတန်ကိုလာဖြတ်လို့မရဘူးတဲ့သင်ကမြင့်မြတ်တယ်ကောင်းတယ်ဟုတ်တယ်ဒါပေမဲ့လို့သင်ကငါနှိပ်ဆက်လို့ရတယ်ဒီလိုမျိုးသူကပြောနေတာဟုတ်လားဥမာနဲ့ပြောတာနော်ဓမ္မဓမ္မနဝေစင်စစ်လောဟိနတံဖြင့်ဇာတရူပံရွှေကိုဟညတိဖြတ်နိုင်၏ဇာတရူပေနရွှေဖြင့်လောဟံတံကိုနဟန္တံတိမဖြတ်နိုင်ကုန်ဇေအကယ်၍ဣဇယခုအဓမ္မောအတ္တမနတိဓမ္မံဓမ္မနတ်ကိုဟညတိတအံ့ အယောတန်တိတုဝဏံရွှေကိုဒန္တနေယံဝိယဖြည့်စည်းတဲ့ကဲ့သို့ဒန္တနေယံငါသည်ဖြည့်စည်းတော့ပေအံဟော နော်တန်နဲ့ရွှေကိုဖြတ်တယ်လို့ဒီအချိန်ကစပြီးတော့အတ္တမနတ်ဆိုတဲ့ငါဟာဓမ္မနတ်ဆိုတဲ့သင်ကိုငါတတ်တော့မယ်တဲ့နော်အကျံပဒံပဲသူကပြောတာဟုတ်လားအဲ့လိုမျိုးဘလို့မှမရဘူးထိတ်တိုက်တွေးပြီးဆိုတော့ဘုရားလောင်းကဓမ္မနတ်ဆိုတော့ဓမ္မလမ်းကြောင်းတိုင်းသွားတာပေါ့နော်ဓမ္မလမ်းကြောင်းကဘာတော့တိခံပဲပေါ့ အလျှော့ပေးမယ်ပေါ့ခွင့်လွတ်မယ်ပေါ့သဘောပေါက်ရဲ့လားသူကြပါစို့နော်ခွင့်မလွတ်တာနဲ့ခွင့်လွတ်တာနဲ့ဘယ်ဟာကောင်းအောင်တော့ခွင့်လွတ်တာကောင်းတာပေါ့ဟုတ်လားနော်သီခန္ဓာနဲ့သီမခန္ဓာဒေါသတွေနဲ့တုံ့ပြန်တာနဲ့ဘယ်ဟာကောင်းအောင်တော့သီခန္ဓာကောင်းတာပေါ့နော်ဟုတ်တယ်နော်အင်းအဲ့တော့ဘုံမနေလေရတခါတော့စဉ်းစားမိသေးတယ်ဘာစဉ်းစားမိတော့ဆိုတော့ကိုယ့်ကိုစဉ်းစားတာပါ မကောင်းတာမြင်ကြောက်တာလည်းလွန်းနေတာပဲကောင်းတာလည်းကြိုက်တာမြင်လွန်းနေတာပဲပေါ့ဟုတ်လားဒါမှမဟုတ်အကောင်းနဲ့မကောင်းမကောင်းဟိုသာမကြိုက်တာအကောင်းဟိုသာကြိုက်တာတကယ်တကယ်မကောင်းတဲ့အကောင်ရှင်းလာပြီဆိုရင်မကောင်းဟိုပဲရွေးမိတာများနေသိကြပါသူအခုပြောတယ်လေခွင့်လွှတ်ခြင်းနဲ့ခွင့်မလွှတ်ခြင်းပဲဟာကောင်းတော့ခွင့်လွှတ်ခြင်းကကောင်းတယ်ဒါပေမဲ့တကယ်တကယ်ရွေးရတဲ့အခါကျတော့ခွင့်မလွှတ်တာတွေပဲရွေးနေတိခန္ဓာနဲ့တိမခန္ဓာပဲဟာကောင်းတော့တိခန္ဓာကကောင်းတယ် ပါဇက်ကသာကောင်းတယ်ပြောနေတာတကယ်တကယ်လက်တွေ့မှာတိမခံပဲနဲ့နေတာပဲများနေတယ်နော်နှမျောတာနဲ့စွန့်လွတ်တာနဲ့ဘယ်ဟာကောင်းတော့စွန့်လွတ်တာကောင်းတယ်ဒါပေမဲ့တကယ်တကယ်တော့နှမျောမှုနဲ့ပဲနေတာများနေတယ်ကဲဒါကိုပြောတာဟုတ်လားအကောင်းတာကိုကြိုက်တယ်ဆိုလို့ရှိရင်အကောင်းကိုဘုံဘုံတို့ကြိုက်ဖို့လိုတယ်မကောင်းကိုကြောက်တယ်ဆိုရင်မကောင်းတာကိုကြောက်ဖို့လိုတာပေါ့ဟုတ်လားအဲ့ဒါကိုဘုံဘုံကစဉ်းစားတာအခုလည်းပဲဒီမှာဘုရားလောင်းကဓမ္မနတ်ဆိုတော့ तू ကတရားလမ်းကြောင်းတိုင်းသွားမှာဟုတ်လား ဟိုအတန်ကိုရွှေနဲ့ဖြတ်တယ်လို့တင့်အောင်ငါဖြတ်မယ်တတ်မယ်ဒီထိဖြစ်လာပြီဟုတ်လားအဲ့လိုဖြစ်လာပြီဆိုတော့ဘုရားလောင်းကဘာပြောလို့ဆိုတော့အာဓမ္မအာဓမ္မနာတစီအကယ်၍တုဝန်သင်သည်ယုဒဘလောစစ်ထိုးခြင်း၌အာရှိသည်ဖြစ်냐အတုံရှံသင်အဝုဒ္ဒါစကြည်သောသူတို့သည်၎င်းကရုဇအယုသေးပြုအပ်သောသူတို့သည်၎င်းနတ်အထိမရှိလေကြမရှိလေရောင်တကားဟောမင်းကငါ့ကိုစစ်ထိုးတော့မယ်နော်အကျံပဒနဲ့ဖြည့်ရှင်းတော့မယ်ဆိုတော့သိကြတယ်တဲ့ မင်းမှာမင်းလေးစားမယ်မင်းကိုစောင့်ရှောက်မယ်ကြီးတဲ့လူလည်းမရှိမင်းလေးစားတဲ့ဂယုဆက်ရမယ်လူလည်းမင်းမှာရှိရမတူဘူးတဲ့။ဒါလည်းပဲစဉ်းစားတဲ့အလွန်ကောင်းတယ်နော်။ဘဝမှာကိုလေးစားမယ်ကိုကိုစောင့်ရှောက်မယ်ကိုကိုကောင်းတယ်ကိုတဲ့ကြီးတဲ့လူဆိုတာတကယ်တမ်းကဘာတုံးရှိသင့်တယ်။ဟုတ်လား။အလေးအမြတ်ပြုသင့်တဲ့ပုံကိုအလေးအမြတ်ပြုသင့်တဲ့အရာဆိုတာဘဝမှာရှိသင့်တယ်။ဟုတ်လား။အခုဒီမှာထိမိထင်ရတွေလှုပ်တော့မှာဒါဟုကြည်ချင်းအဖြစ်နော် ဟိုမင်းနဲ့ကြီးတဲ့လူမင်းရိုသေပြရမလို့ရှိရမတူဘူးတဲ့။အမဆက်ပြီးတော့ဘုရားလောင်ပါပြောလို့ဆိုတော့ပိယပိယေနာချစ်မချစ်သဖြင့်မက်ကင်စာခီကိုလီတေတင်အာဓမ္မိငါပေး၏ဒီစကားတော့ဘုံဘုံကကောင်းနားမလဲ။ချစ်မချစ်သဖြင့်ခရီးကိုပေးမယ်တဲ့။ဒါမင်းကငါချစ်လဲချစ်တယ်ချစ်လဲမချစ်ဘူးလို့ပြောကျင်သလား။ဒါမို့ချစ်တာမချစ်တာတွေအသာထားကွာအကင်မင်းရကျင်တဲ့လမ်းတော့ပေးလိုက်မယ်လို့ပြောသလား။စကလုံးကွာစားတူဟာစဉ်းစားတယ်ကောင်းတယ် ပိယပိယေနာချစ်မချစ်သဖြင့်ဟွာချစ်ချင်းမုံချင်းနှမျိုးလုံးကြောင့်ဒီလိုပြောနိုင်တယ်နော်မက်ကင်ဆာလန်ခီကိုတေးတဲ့ရဓမ္မိငါပေးအခုစဉ်းစားကြည့်တာပေါ့အော်တတဝါအနေနဲ့တော့မေတ္တာရှိမယ်ပေါ့ဒါပေမဲ့သူ့တန်တာမှာဖြစ်နေတဲ့မကောင်းတဲ့စိတ်သက်ကြီးကိုတော့စိတ်ထဲကဘလို့မှနှစ်သက်မှာမဟုတ်ဘူးဒါဟုမြန်းရည်ရွယ်သလားလို့ဘုံဘုံစဉ်းစားတယ်ခါလေဘုံဘုံတို့လူမိုက်တွေတော့လူမိုက်တွေဆိုဟိုလိုပေါ့လေဟိုတဘာဝမကြရတဲ့မကောင်းတဲ့လူနဲ့တွေ့ရပြီဆိုကြပါစို့အဲ့လိုဆိုလို့ရှိရင်ဘုံဘုံတို့က မေတ္တာကတော့ထားတဲ့တယ်ပေါ့နော်မေတ္တာဆိုတာဘာလဲကောင်းစေခြင်းတာဒါချစ်တယ်ဆိုတဲ့ဒီစကားလုံးကမေတ္တာကိုရည်ညွှန်းမယ်ဆိုရည်ညွှန်းလို့ရတတ္တဝါအလုံးရဲ့ပုံမှာကောင်းစေခြင်းတဲ့စိတ်ရှိတယ်နော်ဒါပေမဲ့သူတန်တန်မှာဖြစ်နေတဲ့မကောင်းတဲ့ဓမ္မလို့ဆိုတဲ့မကောင်းတဲ့အမှုအကျင့်မကောင်းတဲ့ဇေယိုက်မကောင်းတဲ့တရားတနည်းအားဖြင့်တဲ့တဲ့ပြောရင်လောဘဒေါသပေါ့နော်အဲ့ဒီလောဘဒေါသမောဟတွေကိုတော့ဘုံဘုံတော့ဘလို့မှဒါကိုတော့မျက်နှိုးလို့မရအဲ့ဒီသဘောမျိုးကိုမြန်ရည်ရွယ်သလားလို့ ဒါကိုစဉ်းစားကြည့်တော့နော်ကိုတသိတဲ့လူတွေလည်းကြုံရင်တော့မေးကြည့်အောင်မလို့တော့အောင်းမေ့ထားတယ်ဟုတ်လားပြီးရပြီးရင်တော့ချစ်မချစ်သဖြင့်မက်ကင်စာခီးကိုလေတေးတဲ့အာဓမ္မိငါပေး၏တဲ့အဲ့တော့အလွယ်လေးမှတ်ပေါ့နော်ကိုင်မင်းဟောငါချစ်တာလည်းမဟုတ်မချစ်တာလည်းမဟုတ်ဘူးဒီလိုပဲပြောမလားဘလို့ပြောမလို့ဟုတ်လားဘာပဲဖြစ်ဖြစ်ပေါ့တင့်ဟောငါပေးတယ်တေတေယဝါစာဒုရုဒ္ဒနိပိကြံ့ကြုတ်ခတ်တံသောစကားတို့ကိုလေခမာမိငါတိခံ၏ မင်းချမ်းချမ်းထန်းထန်းပြောတာတွေလည်းပဲငါဘလို့မှမအောင်မယူငါသိခံတယ်စိတ်ထဲမှာချမ်းချမ်းသာသာပဲဘုရားလောင်းကဟုတ်လားငါချမ်းချမ်းသာသာပဲသိခံတယ်ဟုတ်လားအဲ့ဒါလို့ဘုရားလောင်းကပြောလဲပြောလိုက်ရောဘာဖြစ်သွားတယ်ဆိုတော့အဲ့ဒီအတ္တမနတ်ဟာအဲ့ဒီယထာဘဝနဲ့ဂျွန်းပြန်ပြီးတော့ကြာသွားသူလူလူကြာသွားတာအဲ့ဒါဘယ်ရောက်တော့ဆိုတော့ဝီရှင်ငယ်ရောက်သွားတခါတည်းအံ့ဩစရာကောင်းတာနော်ဓမ္မနဲ့အာရမရှင်တွေ့လိုက်တဲ့အခါမှာ तू ကဘလို့မှမလျှော့ နော်ဟိုကအဲ့လိုသီးခံတယ်မင်းကငါသီးခံတယ်ဓာတုကိုအဲ့လိုဖြစ်အောင်သီးခံလိုက်တာလည်းမဟုတ်သူကသူတရားလမ်းကြောင်းတိုင်းသူသွားတာပေါ့နော်ဒီလမ်းကိုကင်မင်းသွားတော့လို့ပေးလိုက်တဲ့အချိန်မှာဘာဖြစ်သွားတော့ကျွန်းပြန်ကျသွားတယ်အဲ့ဒါကိုမြတ်စွာဘုရားဖြစ်တော့မှမြတ်စွာဘုရားစောတော်တုန်းကအဲ့ဒီဘဝအချင်းချင်းပြောနေတဲ့ဇာတ်တွေကိုမြတ်စွာဘုရားတဆင့်ယူပြောနေတာအခုဆက်ပြောမယ့်ဇာတ်ကြတော့ဒီဇတ်တော်ဟောရင်းနဲ့မြတ်စွာဘုရားပြောနေတာပေါ့နော်ဘိခဝေယဟန်တို့ ရုတ်တတိကောစစ်ထိုးခြင်းကိုအလိုရှိသောအတ္တမောအတ္တမနတ်သည်ဤတင်းစဝဆနံဤဓမ္မနတ်ဤစကားကိုသာလျှင်တုတ်တော်ကြ၍အဝန်တီတော့ဥကောင်းဆောင်ထိုးဥဒ္ဒံပါတော့ခြေတော့မိုးမျောရုတ်တံစစ်ထိုးခြင်းကိုနာလဘာမိငါမရပြီဣတိဤသို့မြည်တမ်း၍ပတိတော့ကြလေ၏ဣတဝဒဤသို့ကြသည်ဖြင့်အတ္တမော အတ္တမနတ်ကိုဟတ်တော့တအပ်သည်ဟောတိဖြစ်၏ဟောငါစစ်ထိုးခြင်းကိုမရတော့ဘူးငါစစ်ထိုးခွင့်တော့မရှိတော့ဘူးလို့အော်ရင်းနဲ့တခါတည်းပြုတ်ကြသွားတယ် ဟုတ်လားပြုတ်ုံလေးကနော်အဝန်တီတော့တဲ့ခေါင်းကဆောက်ထိုးဥဒ္ဒံပါတော့ခြေတော့ကအပေါ်ရောက်နေဟုတ်လားကျွန်းပြန်ပြီးတော့ကျသွားတယ်အဲ့ဒီလို ဖြစ်သွားတာကိုကစဓမ္မနဟာအသက်ခံလိုက်ရတာပဲတဲ့ဘယ်သူကတတ်တာတော့စဉ်းစားတယ်ကောင်းရုပ်တဲ့ကြည့်ရင်တော့ဓမ္မအသူ့ကိုတတ်လိုက်တယ်အတ္တမရှုံးသွားတယ်လို့ထင်ရတယ်ဘုံစဉ်းစားမိတာတော့အတ္တမဟာသူ့ကိုယ်သူတတ်လိုက်တဲ့သဘောပဲ သူ့ရဲ့စိတ်နေသဘောထားသူ့ရဲ့လမ်းကြောင်းမတည့်တဲ့အရာပဲသူ့ကိုမလုပ်သွားတော့ဖြက်စီးသွားတာဟုတ်တယ်မဟုတ်လားအဲ့ဒါကိုမြတ်စွာဘုရားဘယ်လိုဆက်ပြောတော့ဘေကဝေယဟန်တို့ခန္တီဘလောတိခန့်ခြင်းအားနှင့်ပြည့်စုံသော အတိဘလောအလွန်လျင်အားကြီးသောတစ္ဆနေကမောမှန်သောလုံးလာရှိသောဝိတောစီစဉ်ဥစ္စာနှင့်ပြည့်စုံသောဓမ္မနတ်သည်ယုဒဗလံအတ္တမနတ်ဤစစ်တိဘုစုတို့ကိုဝိဇေတဝအောင်မြင်၍အတ္တမအတ္တမနတ်ကိုဟန်တဝတတ်၍ဘူမြန်မြေ၌ ဝေဟနိတဝါမြုပ်တက်၍တန်တဏမိမိယထာကို အပိတုံရှာစီး၍မဂ္ဂိနေဝခီးဖြင့်သာလင်ပါရတိသွား၏ဟုတ်လားအဲ့ဒီလိုနဲ့ဒီတိခဏ်ချင်းအားနဲ့ပြည့်စုံတဲ့အလွန်အားကြီးတဲ့နော်တစ္ဆနေကမောတဲ့မှန်ကန်တဲ့အထုတ်မှုရှိတဲ့အလုံးစုံပြည့်စုံတဲ့နော်ဒီဓမ္မနတ်ဟာနော်အတ္တမကိုအာရမနတ်ကိုအောင်ပြီးတော့သူ့ကိုတတ်ပြီးတော့မြေမှာမြုပ်ပြီးတော့သူ့ယထာပေါ်မှာစီးပြီးတော့လမ်းနဲ့သူသွားအမှန်သူ့ကိုသူတတ်တာမဟုတ် ဘုရားလုံးက तू အသီးခံမယ်လို့ပြောတာပဲရှိတယ် तू တကယ်လည်းသီးခံမှာပဲဟုတ်လားဒါပေမဲ့ဒါတွေကတင်စားပြီးတော့ပြောတာလို့ဘုံဘုံကတော့အဲ့ဒါလိုပဲနားလဲပါတယ်နော်အာတမဏတ်ကိုတတ်ပြီးတော့မြေမှာမြုပ်ပြီးတော့ဆိုတာသူ့လောက်ရက်နဲ့သူသူ့အတူတေးပြီးတော့သူ့လောက်ရက်နဲ့သူသူ့အတူမြေထဲရောက်သွားတာပေါ့နော်အဲ့ကျတော့ဘုရားလုံးကပါတော့သူ့ယထာပေါ်မှာစီးပြီးတော့နော်ဒီလန်ခီကိုသူသွားတယ်တဲ့အဲ့ဒါကိုမြတ်စွာဘုရားဏိကုံးချုပ်ကာထာနှစ်ပုဒ်နဲ့တိုက်တွန်းတယ်နော်ဘာတိုက်တွန်းတော့ဆိုတော့ ဘေခဝေယံတို့ယတ္တာအကျဉ်သူအားတကေအဂါရေမိမိအိမ်၌မာတာစမိသည်၎င်းပိတာစအဖသည်၎င်းတမနာပြမနာစသူတော်ကောင်းဖြစ်ကုန်သောတမနာပြမနာတို့သည်၎င်းတန်တိရှိကုန်၏ဒေထိုအမိအဖသူတော်ကောင်းတမနာပြမနာတို့ကိုအတမနိတဝအယုတိမပြုသောကြောင့်ဤမေဝဤလောက၌သာလျင်တတိရရေဟံခန္ဓာကိုယ်ကိုနှိခိပစွန့်ပြေ၍ အတ္တမောအတ္တမနတ်တိအဝွန်တီတော်ဥကောင်းသောထုပတိတော်ယထာကြတဲ့ကဲ့သို့တထာထုအတူတေထုသူတို့သည်ကာယတ္တခန္ဓာကိုယ်၏ဗေဒပြည့်တိမှပရဏနောက်၌နိရယံငရဲသို့ဝဇန္တိသွားရကုန်၏နော်ဒီအတ္တမနတ်ဟာယထာဘောနေကျွံ့ပြန်ကြပြီးတော့နော်ငရဲကိုရောက်သွားတယ်လို့တဲ့ဒီလောကကြီးမှာလည်းပဲနော်မိဘတွေအပေါ်မှာသူတော်ကောင်းတွေရဲ့အပေါ်မှာနော်အယိုးအသိမပြူဘဲနဲ့သူတို့တန်ဖိုးကိုနားမလဲဘဲနဲ့သူတို့ဂျေဇူးသူတို့မြတ်တာကိုမသိဘဲနဲ့ တကယ်ရိုင်းဆိုင်ဆိုင်ကြင်ကြင်ထန်ထန်နော်နေသွားကြတဲ့ပုံကိုယ်တွေကလည်းဒီအာဓမ္မနတ်လိုပဲသူတို့ဟာငရဲကိုသွားလိမ့်မယ်အာဓမ္မနတ်ရဲ့နောက်လိုက်ဒီဆိုတဲ့သဘောမျိုးပြောတာဟုတ်လားဘေကဝေယံတို့ယတအကျဉ်သူသည်မာတာစအမိကို၎င်းပိတာစအဖကို၎င်းတမနာပြမနာစသူတော်ကောင်းဖြစ်ကုန်သောတမနာပြမနာတို့၎င်းတကေအဂါရေမိမိအိမ်၌သူ့တမဏိတဝကောင်းစွာအယူသည်ပြုသောကြောင့် ဤဒေဝဤလောက၌သာလျှင်တတိရရိဟံခန္ဓာကိုယ်ကိုနေခိပါစွန့်ပြေ၍ဓမ္မောဓမ္မနတ္တာသည်တန်တနံမိမိယထာကိုအပြည့်တုံရှာစီး၍ဝဇတိယထာသွားတကဲ့သို့တထာထုအတူတေထိုသူတို့သည်ကာယတာခန္ဓာကိုယ်၏ဘေရာပြည့်တိမှပရနောက်၌သူကတိန်သူကတိဘဝသို့ဝဇန္တိသွားကုန်၏နော်လောကကြီးမှာမိဘတွေကိုမိဘမှန်သိတယ်သူတော်ကောင်းတွေကိုသူတော်ကောင်းမှန်သိတယ်အဲ့ဒါကိုယ့်ရဲ့အိမ်ကိုယ့်အတိုင်းဝိုင်းလေးမှာ နော်ဒီလိုမြင့်မြတ်တဲ့တန်ဖိုးရှိတဲ့ကိုယ့်အတွက်မြင့်မြတ်တဲ့နော်လောကအတွက်မြင့်မြတ်တဲ့တန်ဖိုးရှိတဲ့အရာတွေကိုအယုသေးပြုတန်ဖိုးထားပြီးတော့နေသွားမယ်ဆိုလို့ရှိရင်ဓမ္မနတ်ဟာသူ့ယထာပေါ်မှာချမ်းချမ်းသာသာရှိပြီးတော့သွားတယ်လို့ဒီပုဂ္ဂိုလ်တွေကလည်းကောင်းသောဘဝကိုချမ်းချမ်းသာသာသွားကြလိမ့်မယ်လို့အဲ့ဒါလို့ဒါဏိကုံးချုပ်မြတ်စွာဘုရားဥပမာပေးပြီးတော့ဟောတာပေါ့နော်ဒီဖြစ်စဉ်လေးကိုကြည့်ပြီးတော့အနှစ်ချုပ်ကဒါပဲဆိုလိုတာကအတ္တမနတ်လို့နော်အတ္တမနဲ့နေမယ်ဆိုရင်ဆုံးရှုံးမှုနဲ့ နော်ဒုက္ခရောက်မယ်ဒုက္ခရောက်မယ်လမ်းကိုသွားမယ်ပေါ့နော်ဓမ္မနဲ့လို့ဓမ္မလမ်းကြောင်းတိုင်းလိုက်မယ်ဆိုလို့ရှိရင်တော့ကောင်းမွန်တဲ့နေရာကောင်းမွန်တဲ့အနေအထားကောင်းမွန်တဲ့အခြေအနေကိုပဲရင်ဆိုင်ရပြီးတော့ချမ်းချမ်းသာသာရှိမယ်ဆိုတာကိုပြောတာဟုတ်လားอืมဘုံဘုံမှန်းထားတဲ့အတိုင်းပဲเนาะတဏှာကြီးပြည်တော့မယ်ဟုတ်လားအတော်ဘုံတို့ဒီကနေ့တပါတော့เนาะဓမ္မစရိယာเนาะသူတော်ကောင်းတရားကိုเนาะကျင့်ရတယ်ဆိုတော့သူတော်ကောင်းတရားကိုကျင့်တယ်ဆိုတဲ့နေရာဒီနေရာမှာเนาะတတိပဋ္ဌာန်အကျင့်ဝိပဿနာအကျင့်တွေကိုမဆိုလိုသေးဘူးเนาะပါတော့ နော်အတ္တမလို့ဆိုတဲ့ဒုစရိုက်တရားတွေအကုသလကမ္မပဋ္ဌတရား၁၀ပါးကိုရှောင်တာဟောတာကိုပါခေါ်တော့ဓမ္မစရိယဟုတ်လားဒါကိုဆရာကြီးကဘယ်လိုရေးတော့တကုံထုံးမြင်ကိုနှုတ်စိတ်ကြံမမိုက်မှားနဲ့သူစရိုက်တရားကိုကျင့်ပါလေနော်သူစရိုက်တရားကျင့်တယ်ဆိုတာတိတန့်ရှိနေတာမဟုတ်ဘူးသေချာကြည့်ကြည့်ဒုစရိုက်တရားကိုရှောင်လိုက်တာကိုပဲသူစရိုက်တရားလို့ခေါ်တာအဲ့ဒါကိုပဲတိတန့်ရှိတယ်လို့ပြောမယ်ဆိုရင်လည်းပြောရတာပေါ့ဒီရှောင်ကျင်မှုကိုပဲ ဒါတီးတန့်ရှိတယ်လို့ပြောမယ်ဆိုရင်လည်းပြောလို့မရဘူးလားရရနော်တကယ်တကယ်ကဒုစရိုက်တရားကိုမလောက်တာကိုပဲဘာလို့ခေါ်တာတော့ဒုစရိုက်တရားလို့ခေါ်တာဟုတ်လားအဲ့ဒါကိုရှင်းရှင်းလင်းလင်းဘုံဘုံတို့နော်အထက်ထပ်ပြောတာဆိုတော့နားမလည်ဘူးတော့မရှိပါဘူးနော်အဲ့ဒါဘုံတို့ဒီကနေ့ဓမ္မစရိယမင်္ဂလာဟုတ်လားဒီလောက်နဲ့ပြီးကြအောင်ဟုတ်လားနော်တဏှာကြီးရှိသွားအဲ့တော့အလုံးမိတို့ရဲ့ဘဝမှာနော်မှန်ကန်တဲ့လမ်းကြောင်းဖြစ်တဲ့ ဓမ္မစရိယအတ္တမကိုရှောင်ကျင်တဲ့လမ်းကြောင်းကိုလိုက်ပြီးတော့နော်ဘေးတွေအန္တရာယ်တွေကနေလွတ်ကင်းကြတဲ့ချမ်းသာကြတဲ့နော်ကြီးပွားကြောင်းချမ်းသာကြောင်းပြည့်စုံကြောင်းလို့ဆိုတဲ့ဒီမင်္ဂလာတရားနဲ့ပြည့်စုံနေထိုင်နေကြတဲ့နော်သူတော်ကောင်းတွေဖြစ်ကြပါစေလို့ဘုံဘုံတို့ဆန္ဒပြုပြီးတော့ဒီကနေ့ပြုလို့အပ်သောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစွတ်စွတ်တို့ရဲ့စွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့သည်မဲ့ညာပုညမျက်နှိပ်ပံကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုပရစေကုန်သောဟု ပတ္တနာအောင်စုပြုကြကုန်ရာတည်း